သာသနာတော်နှစ်2565ခုနှစ်ခောသာတက္ကတိ1383ခုတပေါင်းလာခွေနှစ်ခရစ်နှစ်2022ခုမတ်လ31ရက်ပေါ့ဦးဇင်းတို့ရှိတို့တကိုင်းကြီးတကမာကြီးတွေရှိတော့30ရက်နေ့၌ဟောကြားတော်ဝိပဿနာအလုံးပင်တရားဒါကြီးဘယ်နှကြိမ်မြောက်ရှိပြီလဲ83ကြိမ်မြောက်ရှိပါပြီခင်ဗျာ 83ကြိမ်မြောက်ဝိပဿနာအလုံးပင်တရား83ကြိမ်မြောက်ဝိပဿနာအလုံးပင်တရားကိုမဟောကြမဟာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဖရာရှင်ကိုဥစွာဗရမရှိခိုးလိုက်ကြရအောင်တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတွေကလည်းဗုဒ္ဓရဲ့ဂုဏ်ကြီးကိုစားရှိသလားစိတ်ဝယ်ထုံလျက်ဗုဒ္ဓနုဒတိဘာဝနာပွားများခြင်းဖြင့်ယုတိစွာနာယူကြအောင်စု ဗုဒ္ဓနရနရသမောတရဏံဒိဋ္ဌတံပညာပတိပါစုတိယဝိယတန္တာကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏီကာမကမနန္တညာနံနရာနရာသမောတရဏံလောကု လောကီနလီသော အစီအပွားကိုလိုလားတောင်းတကြကုန်သော စိတ်ထာမြတ်သူနတ်လူမြမသတ္တဝါတို့ဤဇွေအားလည်းပြတော်မူထသောဒီဒတံလောကုလောကီနလီသောမယိမ့်မယိုင်မြက်ကိုင်လာသည်တမာတိနေရှင်သောစိတ်ဓာတ်လည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်ဇမိယောင်လည်းရှိတော်မူထသောငူယတန္တာကာရံတစ္ဆာလေးရတရားမြတ်ကိုကွက်ကပိတ်ပုံညံမြင်တုံအောင်ဗျုဒံပညာဝိဇ္ဇာတိဟုသောမိုက်တရားကိုအရဟတမဉ္ဇံတန်လျက်ဖြင့်ပဲ့ပြတော်မူပြီးထသော အထာဝီကာမလူနာမြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနာမြမတတ္တဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကိုစည်းတိန်ချန္တာကျိုးငါရွယ်ဆောင်တော်မူတတ်ထာတော်ကာရုဏီကံလူနာမြမတတ္တဝါအမြတနာจิตကင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထာတော်အကံဇာတိယဇပါရမီပုံညာနေမနိုင်ရှင် အမနိုင်ရှင်သာတော် သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသောအနန္တညာနန္တပိညုတညာနာဇာတာဆုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုဒိုဂုံရင်စုံလင်ပေတရှင်တော်မြတ်ဖရာကို အဟံတရားဘောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယောကျုံမှန်ဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာတုသာတုသာတုပါဖျား အဲ83ကျင်းမြောက်ဝိပဿနာလုံးပိတရားကိုဆက်လက်ဟောကြားအနာကြားကြရအောင်။ဒါဦးဇင်းတို့ကပြောလာတာပေါ့။ဒီဝိပဿနာလုံးပိတရားမှာသူသဖြင့်တော့ဝိသုဒ္ဓိ9ပါးကိုဦးဇင်းတို့ပြောလာတာ။သီလဝိသုဒ္ဓိပိုင်းကိုချင်းသီလလေးဖြူဖြူစင်စင်နဲ့စောင့်တည်ဖို့ဒီကစိတ်တော်ဝိသုဒ္ဓိပိုင်းစိတ်အစဉ်မှာနိဝရဏအညီကြီးတွေကင်းစင်ရေးအတွက်တမာတိ ကိုဘယ်ပုံဘပန်းဗနီလာအပြင်ထူထောင်ရရမယ်သမထကမ္မထံပိုင်းပြီးတဲ့အခါဒိဋ္ဌိဝိတ္တုပိုင်းပေါ့။ဟောဒိဋ္ဌိဝိတ္တုပိုင်းမှာတော့ယုတ်တိနန္ဒီကိုဒါသမာဓိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်သည့်တိုင်အောင်မိမိတို့ဤကိုယ်ပိုင်သမာဓိဋ္ဌိဉာဏ်ပညာဖြင့်ထွန်းပေါက်သိမြင်သည့်တိုင်အောင်ဒါဘယ်ပုံဘပန်းဗနီလာအပြင်ရှုပွားသုံးသပ်ရမယ်ဆိုတဲ့အပိုင်းကိုဟောပြောလာတာပေါ့။ဟောပြောလာတဲ့အခါကျတော့ဦးဇင်းတို့အခုဒီဒိဋ္ဌိဝိတ္တုပိုင်းမှာ လက်ရှိတော့ဦးဇင်းတို့တဏ္ဍိကနာပြူအောင်သမုဝကနာပြူအောင်ကိစ္စကနာပြူအောင်ပေါ့ဒါရှုပွားသုံးသပ်ရတယ်ပရမတ္တတလားတွေအဲ့ဘိုင်းကိုပြောလာတာအခုဆိုဦးဇင်းတို့ဒီကိစ္စကနာပြူကြီးအတွက်ယုံနံပရမတ္တိဟုသောတရားတွေကိုလက္ခဏာရတပြစ္စုပ္ပတံတတ္ထာဖြင့်ရှုပွားသုံးသပ်တဲ့အပိုင်းပေါ့ အဲဒီဘိုင်းမှာကိုဦးဇင်းတို့ဒီသင်္ခါရခန္ဓာဘိုင်းကိုပြောနေတာပေါ့အဲတော့သင်္ခါရခန္ဓာဘိုင်းမှာပြောတဲ့ဇာကဘယ်ရောက်သွားပြီလဲဆိုတော့ဒီနန္တရားသင်္ခါရခန္ဓာတွေကအဋ္ဌိနမိတ်တာဘိုင်းပေါ့အဋ္ဌိနမိတ်တာဘိုင်းကိုပြောရင်းနဲ့တစ်ဆက်တည်းမှာပဲဦးဇင်းတို့ဗာဆက်ပြီးတော့ပြောလေဆိုတော့ဒုဋ္ဌိနမိတ်တာနဲ့ပတ်သက်လို့ဒိဋ္ဌိနမိတ်တာဆိုတဲ့တရားစိုးတွေကိုပယ်ရှားနိုင်ရေးအတွက်ပေါ့နော်ဒိဋ္ဌိနမိတ်တာဆိုတဲ့ ဒီတရားစိုးတွေကိုတရားဘာဝနာတကယ်ကျင့်ကြံကြိုးကိုအားထုတ်နေတဲ့သူတော်ကောင်းတွေဘယ်ပုံဘယ်ပန်းဗဏီလန်းအပြင်ပယ်ရှားရမလဲဆိုတာကိုဒါဦးဇင်းတို့ဟောပြောစေပေါ့တော့ပြီးခဲ့တဲ့ဘက်ကတော့ဦးဇင်းတို့ဒွေတာဟုတက်ကတော့ဒွေတာဟုတက်ကတော့ကိုဦးဇင်းတို့ဒီထက်မှာနိဗ္ဗာန်တရားကိုပယ်ရှားရေးအတွက်ဇံဃာအရပြောကြမယ်ဆိုဝိတက်တရားပေါ့ဝိတက်ဒီဝိတက်ဆိုတဲ့ဇံဃာဒီဌိနမိတ်တာကိုတက်ရက် ပဟာနပฏิပက္ခလို့ခေါ်တဲ့စန့်ကျင်ဘက်အပြင်ပယ်ရှားနိုင်တယ်ဒီနည်းအပြင်ပယ်ရှားခြင်းအပြင်စန့်ကျင်တယ်ပေါ့စန့်ကျင်ဘက်ဖြစ်တယ်ပေါ့အဲ့တော့ဝိတက်ဓမ္မဝိတက်ရှိနေလို့ရှိရင်ဌိနမိတ်မဝင်နိုင်ဘူးဆိုတဲ့အပိုင်းပေါ့ဒါကိုဦးဇင်းတို့ပြောခဲ့ပြောခဲ့ပြီးတဲ့အခါကျတော့ဒီနေ့တော့ဦးဇင်းတို့အဲဌိနမိတ်ပယ်ရှားရေးလေးကိုပဲဆက်ပြီးတော့ပြောဖို့နည်းနည်းတော့ရည်ရွယ်ထားတယ်အဲ့တော့ဒွေတာဝိတက်ကတုတ်ရတကကြီးတွေနည်းနည်းလေးပြန်ပြီးတော့အာယုံယူကြည့်ဘုရားရှင်ဒီ အလောင်းတော်ဘာဝပေါ့မိမိကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒီဝိတက်တရားတွေကိုဘုရားရှင်ကနှစ်ဖို့နှစ်စုပြုပြီးတော့ထားတယ်ပေါ့အလောင်းတော်ကဘုရားအလောင်းတော်ကအဲ့တော့ကာမဝိတက်ပြဘာဒဝိတက်ဝိအင်တာဝိတက်ဆိုတဲ့ဒီဝိတက်မိစ္ဆာဝိတက်သုံးပါးကိုတဖို့တစုတပတ်ကနေကမဝိတက်အာပြဘာဒဝိတက်အာဝိအင်တာဝိတက်လို့ခေါ်တဲ့ဒီတမ္မာဝိတက် သုံးပါးကိုတဖို့တစုပုံပြီးတော့ကာမဝိတက်၊ဗျာပါဒဝိတက်၊ဝိန္ဒဝိတက်လို့ခေါ်တဲ့ဒီမိစ္ဆာဝိတက်တွေကိုမိမိတန်တန်မှာအဝင်မခံဖေရှားပြီးတော့ဒါကြင်ကြံကြိုးကိုအထုတ်တဲ့အပိုင်းကိုဦးဇင်းတို့ပြောခဲ့တာပေါ့။ဆိုတော့ဒီနေ့တော့ဒီဝိတက်နဲ့ဒီဌိနမိဋ္ဌာနဲ့ပတ်သက်လို့ပေါ့ဦးဇင်းတို့ဗာလေးထပ်ပြီးတော့ပြောခြင်းတော့ဆိုတဲ့အခါကျတော့ဒီဝိတက်ကို ထိနမိတ်တာကိုပယ်ရှားနိုင်ဖို့ရန်နောက်ထပ်အကြောင်းတစ်ခုကတော့ဗာလဲဆိုတဲ့အခါကျတော့ဝရိယပဲဦးဇင်းတို့ဘုဇင်ခုနှစ်ပါးကိုသွားတဲ့အခါကျတော့ဘုဇင်ခုနှစ်ပါးကိုညီမျှပါမှတရားဘာဝနာကျင့်ကြံကြိုးကိုအထုတ်တဲ့သူတော်ကောင်းတယောက်သည်အဲ့ဒါအောင်အောင်မြင်မြင်နဲ့မိမိရဲ့ကမ္မထံပေါ်မှာမိမိကပွားများအထုတ်နိုင်နေပေါ့အဲ့တော့အဲ့ဒီ ထိနမိတ်တာကိုပယ်ရှားဖို့ကဒီဘုဇင်ခုနှစ်ပါးညီမျှရအဲ့တော့ဘုဇင်ခုနှစ်ပါးတော့ဒုဒကကြီးဓမ္မကြီးဒါအလုံးသိပြီးသားပဲအဲတတိတံဘုဇင်ကဓမ္မဝိဇ္ဇတံဘုဇင်ကဝိရိယတံဘုဇင်ပီတိတံဘုဇင်ပတ္တရိတံဘုဇင်တမာရိတံဘုဇင်ဥပက္ခတံဘုဇင်တို့ဘုဇင်ခုနှစ်ပါးရှိအဲဘုဇင်ခုနှစ်ပါးထဲမှာဦးဇင်းတို့ဒီထိနမိတ်တာနဲ့တက်ရဲ့ဆက်သွယ်နေဆက်ဆက်နေတဲ့ဘုဇင်က ဝရိယတန်မိုးစဉ်နဲ့တမာရိတန်မိုးစဉ်ပဲအဲ့တော့ဝရိယတန်မိုးစဉ်နဲ့တမာရိတန်မိုးစဉ်ပေါ့အဲ့တော့ဝရိယတွေရော့သွားလို့ရှိရင်ကောသစ္စာဆိုတဲ့ပြင်းမှုလည်းပါလာနိုင်တယ်အဲပါလာလို့ရှိရင်ဦးဇင်းတို့ဒါဌိနမိတ်တာဝင်လွယ်တာပေါ့နော်ဌိနမိတ်တာဝင်နိုင်တယ်အဲတစ်ဘက်ကလည်းခုနဌိနမိတ်တာနဲ့ဘဝင်နဲ့ကိုတူတယ်လို့ပြောတာမဟုတ်ဘူးသို့တော့တမာတိလွန်လို့ရှိရင်ဟာလားကောသစ္စာဆိုတဲ့ပြင်းပြက်ကိုယိုင်သွားတယ်ဝရိယကယော့ပြီးတမာတိကလွန် အဲ့မှာဒိနမိတ်တာလည်းဖြစ်နိုင်တာပေါ့ဒိနမိတ်တာလည်းဝင်သွားနိုင်တယ်တစ်ဘက်ကဘဝင်လည်းကျသွားနိုင်တယ်ပေါ့အဲ့တော့ဘဝင်ကျသွားတယ်ဒီတရားကိုနှလုံးသွင်းရင်းနဲ့တမာရီလေးကလွန်သွားဝရိယလေးကယော့သွားယော့သွားလို့ရှိရင်တပြေးပြေးနဲ့အဲ့ဒါတခါတည်းဘဝင်ကျသွားတာမျိုးလည်းဖြစ်တတ်တယ်အဲဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာတမာတိနဲ့ဝရိယညီမျှဖို့လိုတာပေါ့အဲသို့တော့ဒီဌိနမိတ်တာကိုပယ်ရှားရေးကြအဲ့ဒီမှာဗာထပ်ပြီးတော့လိုလုံးဆိုတဲ့အခါကျတော့ဒီဝရိယပေါ့ ဝရိယတရားအားကောင်းဖို့ဝရိယတရားအားကောင်းဖို့လည်းလိုတယ်အဲဒါကြောင့်မလို့ဦးဇင်းတို့ဒါလေးကိုဒီနေ့ဒါရည်ရွယ်ပြီးတော့ပေါ့ဝရိယဖြစ်ကြောင်းပေါ့နော်ဝရိယဖြစ်ကြောင်းဝရိယတန်ဖိုးစဉ်ဖြစ်ကြောင်း တရားဒါ17ပါးပေါ့နော်အဲဒါလေးကိုဦးဇင်းတို့ဒီမှာဟောကြအနာကြားကြရအောင် အဲ့တော့ဝရိယတန်ဖို့စဉ်ဖြစ်ကြောင်းပေါ့ဒါအထာဂရများကဦးဇင်းတို့ဒီအဘိဓမ္မာအထာဂရဝိပင်းအထာဂရမှာလည်းရှိနေစီမနိကေအထာဂရဒီဃနိကေအထာဂရတန်ယုတ်တနိကေအထာဂရအဲအထာဂရတွေမှာဒီဝရိယတန်ဖို့စဉ်ဖြစ်ကြောင်းပေါ့အဲတရား7ပါးကိုဟောကြားထားတာရှိတယ်အဲ့ဒါလေးကိုဦးဇင်းတို့ဒီနေ့ထည့်ပြီးတော့ပြောမှာပေါ့အဲ့တော့ရေပုံရဒကာကြီးတွေဒကမကြီးတွေမှတ်မိခြင်းတော့ ဝရိယတန်မိုးစဉ်ကိုပွားပြီးတော့ဌိနမိတ်တာကိုပယ်ရှားနိုင်ရတဲ့ဝရိယတန်မိုးစဉ်ပွားများဖို့ရန်ဝရိယဖြစ်ကြောင်းတရား၁၁ပါးလို့ဒီလိုပဲမှတ်ပေါ့အဲ့တော့ဝရိယဖြစ်ကြောင်းအနေနဲ့ဝရိယအားကောင်းလာပြီဆိုရင်ဦးဇင်းတို့ဌိနမိတ်တာမဝင်ဘူးဝရိယအားကောင်းလာပြီအဲ့တော့ဒီညမှာဦးဇင်းကဒီဝရိယဖြစ်ကြောင်း၁၁ပါးကိုမပြောခင်ဗာလိထပ်ပြီးတော့နည်းနည်းပြောခြင်းတော့ဆိုတော့ ဝရိယဖြစ်ကြောင်းထဲမှာနောက်တစ်ခုကဘာလဲဆိုတော့မရဏနုဒတိကိုပွားများခြင်းဒီလေဝရိယဖြစ်ဖို့ရန်အကြောင်းတစ်ခုပဲဒါလေးမှာတရားဘာဝနာတွေကို အာမအာထုတ်ရတဲ့အခါမှာငင်းငွေလာလို့ပဲဖြစ်ဖြစ်အဲကောသေဇပြင်းဤခြင်းတရားတွေဝင်လာလို့ရှိရင်မရဏနုဒတိတွေကိုပွားများပြီးကြည့်အဲ့လိုမရဏနုဒတိကိုပွားများပြီးရင်လည်းပဲဝရိယတွေတိုးလာတတ်တယ်တေခြင်းတရားကိုနင်းနင်းကက်ကက်နဲ့ဆင်ញင်တဲ့သူတော်ကောင်းတယောက်မှာ ဝရိယဓာတ်တွေကတိုးလာတယ်ဝရိယဓာတ်တွေတိုးရင်ခုနပြောတဲ့အဲကောသစ္စာဆိုတဲ့အပြင်းမှုတွေကိုလည်းပယ်ရှားနိုင်မှာဖြစ်တယ်နောက်တစ်ခါဝရိယဓာတ်အားကောင်းလာလို့ရှိရင်ဌိနမိတ်တာလည်းဒါမဝင်နိုင်တော့ဘူးပေါ့အဲ့တော့တေခြင်းတရားကိုနိနိကကနဲ့စဉ်စဉ်စဉ်းစားရင်ဆိုကြပါစို့ဦးဇင်းတို့တတ္တဝါတွေဒီတခါလေကြတော့တရားဘာဝနာအားထုတ်တဲ့နေရာမှာပဲဖြစ်ဖြစ် ကောင်းမှုကုသိုလ်ဒါနသီလစတဲ့ကောင်းမှုကုသိုလ်တွေကိုပြုတဲ့အချိန်မှာပဲဖြစ်ဖြစ် တခါတလေမှာအကြောင်းပြချက်ကလေးတွေနဲ့ရှောင်လွဲပြီးတော့နေချတတ်တယ်အကြောင်းပြချက်ကလေးတွေနဲ့ရှောင်လွဲပြီးတော့နေတတ်တယ်အဲ့တော့အဲ့အကြောင်းပြချက်တွေကိုအကောင်းဆုံးဖယ်ရှားနိုင်တာကတော့ခုနပြောတဲ့မန္တနုတ္တိကိုပွားများလိုက်လို့ရှိရင်တေခြင်းတရားကိုနိနိကက်ကဆင်ញင်တဲ့သူတော်ကောင်းတယောက်အတွက်အဲ့ဒါအကြောင်းပြချက်ဆိုတာမရှိတော့ဘူးအကြောင်းပြချက်ဆိုဥမာဆိုကြပါစို့ဒကာကြီးတွေဒကမကြီးတွေအခုလိုတရားနာနေတဲ့အချိန်ပေါ့ခုလိုအချိန်လေးကနေစပြီးတော့နောက်24နာရီ နောက်24နာရီကြာရင်တတိယတာအတွင်းမှာဦးဇင်းတို့အားလုံးသိကြရမယ်လို့ဒီလိုမျိုးလေးဒကာကြီးတွေဒကာမကြီးတွေစင်ကျင်ကြည့်အဲ့တော့ခုနေဆိုရင်တော့ဒကာကြီးတွေဒကာမကြီးတရားပွဲပြီးရင်ဘာလို့မယ်ညာလို့မယ်နောက်24နာရီအတွင်းနောက်တနေ့အိယာကနိုးတယ်ဆိုရင်အကိုကိုစီကိုစီအလုပ်တွေရှိတယ်အလုပ်တွေတဲ့အလုပ်တွေတဲ့သွားကြရမယ်ဆိုတဲ့ဒီလိုလုပ်ငန်းတာဝန်ကြီးရှိကြဒါပေမဲ့နောက်24နာရီအတွင်းမှာအလုံးသိကြရမယ်ဆိုအဲ့ဒီကနေစပြီးရတဲ့အဲ့ဒီတနေ့တာ အခြေလေးကိုဒကာကြီးတွေဒကမကြီးအဲ့အလုပ်ဒီအတွက်သွားမလားကုသိုလ်ကောင်းမှုတွေကိုပဲပွားများမလားတရားဘာဝနာတွေကိုပဲအားထုတ်မလားဆိုရင်တေကြတာပေါ့ဒကာကြီးတွေဒကမကြီးတွေပဲအလုပ်တွေအကုန်လုံးဖြစ်ပြီးတော့မလုပ်ကြမလို့ကုသိုလ်ကောင်းမှုတွေပွားပြီးတော့တရားဘာဝနာတွေပဲအားထုတ်ပါမယ်ဖေ။ကုသိုလ်ကောင်းမှုတွေကြိုးစားပြီးတော့ပြုစုမယ်ပွားများမယ်တရားဘာဝနာတွေအားထုတ်မယ်။ဟောအဲ့တော့တေခြင်းတရားကိုအဲ့လိုနိနိကက်ကက်ဆင်ကျင်နိုင်ရင်တော့ဦးဇင်းတို့ဒါဝရိယတိုးတာပေါ့ဒါတစ်ချက်ဒါကတော့ဦးဇင်းတို့ ဒီမှာဝရိယဖြစ်ကြောင်း7ပါးမဟုတ်ပဲတိတံဥစဉ်ဒီမှာတစ်ချက်ထုတ်ပြတယ်။ကဲထားပါအဲ့တော့ဥစဉ်တို့ဒီမှာဝိပင်းအထာကရာနောက်တကကုဏဒီကနေ့ကအထာကရာအဒီထာကရာဒီမှာလာတဲ့ဝရိယဖြစ်ကြောင်းလေးကိုဥစဉ်တို့စပြီးပြောကြရအောင်အဲ့တော့အဘိဇာဧကာတတဓမ္မဝရိယတံဘုဇင်ကတဥပ္ပါဒါယတံဩတန္တိဆိုပြီးတော့ဒီလိုမျိုးအထာကရာလေးကဖွင့်တယ်။ဘာပြောတာတုံးဆိုတော့နောက်တစ်မျိုးအဖြစ်ဆိုတာရှေ့ကနေပြီးတော့ ဓမ္မဝိဇ္ဇာတန်ဖိုးစဉ်ကိုဖွင့်ပြီးတဲ့အခါကျတော့ဒီဝရိယတန်ဖိုးစဉ်ဖွင့်တဲ့အခါမှာနောက်တစ်မျိုးအပြင်ဒီဝရိယဖြစ်ကြောင်းတရားတဲ့ဝရိယဖြစ်ကြောင်းတရားပေါ့အဲဝရိယဖြစ်ကြောင်းတရားအနေနဲ့ဆိုရင်7မျိုးရှိတယ်တဲ့ဝရိယဖြစ်ကြောင်းတရားဘယ်နှမျိုးရှိတယ်တော့7မျိုးရှိပါတယ်ဖေ။7မျိုးရှိတယ်။အဲ့တော့ဝရိယဖြစ်ကြောင်းတရားကိုကိုကဆင်ခြင်မိလို့ရှိရင်တမျိုးမျိုးကိုပဲဖြစ်ဖြစ်ပေါ့ဆင်ခြင်လိုက်တဲ့သူတော်ကောင်းတယောက်တန်တန်မှာဝရိယတရားတွေတိုးပွားလာတယ် အဲ့လိုဝရိယတရားတွေတိုးပွားလာလို့ရှိရင်ဒိုဝရိယတရားကခုနတရားဘာဝနာပွားများအထုတ်နေတဲ့ယောဂီသူတော်ကောင်းတယောက်ကိုအာနှောက်ရက်နေတဲ့ဌိနမိတ်တအတိဟုသောတရားစိုးတွေကိုဖယ်ရှားပေးနိုင်မှာဖြစ်တယ်။အဲ့တော့အဲ့ဒီတရား၁၁ပါးကဘာလဲဆိုတော့နံပါတ်၁အပါယဘယပစ္စဝခဏတာဒါနံပါတ်၁အပါယဘယပစ္စဝခဏတာအပေဘေးကိုဆင်ခြင်ခြင်းတဲ့ဘာဘေးကိုဆင်ခြင်တာလဲတော့အပေဘေးကိုဆင်ခြင်တာပါဗျာ။အဲ့တော့အပေ၄ပါးပေါ့စသည်ကိုရ ကြာရောက်ရမယ်ဆိုတဲ့အဲ့အပေကိုဆင်ကျင်တာပေါ့ပိကမဥစဉ်တစ်ခုချင်းပြောပြမယ်ပေါ့အဲ့တော့နံပါတ်1ကတော့အပါယပယပစ္စဝကနတာအပေဘေးကိုဆင်ကျင်တယ်နောက်ဒုတိယကဘာလဲဆိုတော့အာနိတန္တဓာတဝိတာအာနိတန္တဓာတဝိတာသူကဘာပြောတာလဲဆိုတော့ဝရိယရဲ့အကျိုးအာနိသင်ကိုဝရိယရဲ့အကျိုးကိုရှုစင်ခြင်းချင်းဒါတစ်ချက်ဝရိယရဲ့အကျိုးကို ဒါရှုပွားဆင်ခြင်နေတဲ့ဝိရိယရဲ့အကျိုးကိုဆင်ခြင်တဲ့သူတော်ကောင်းတယောက်မှလည်းဒါဝရိယတရားတွေတိုးပွားနိုင်တယ်တဲ့။ဟောနောက်တတရမြောက်ကဂမနဝတိပစ္စဝခဏတာဂမနဝတိပစ္စဝခဏတာသွားအပ်သောလမ်းကြောင်းကိုဆင်ခြင်ခြင်းတဲ့ဗါလဲတော့သွားအပ်သောလမ်းကြောင်းကိုဆင်ခြင်ခြင်းပါဗျာ။ဒါလည်းပဲသွားအပ်သောလမ်းကြောင်းကိုဆင်ခြင်ဆိုတာဘယ်ပုံဘယ်ပန်းဗဏိလန်းအပြင်ဆင်ခြင်ရတယ်ဆိုတာတော့ဦးဇင်းတို့ပြီးရင်ဆက်ပြီးနည်းနည်းတစ်ခုစီထပ်ပြီးတော့ပြောတာပေါ့။ နောက်တစ်ခုကတော့ဗာလဲဆိုတဲ့အခါကျတော့ပိဏ္ဍပါဒပဇာယနာတာ ပိဏ္ဍပါဒပဇာယနာတာသူကဗာပြောတာတုံးဆိုတဲ့အခါကျတော့စွမ်းကို အတုတ်ပြန်၍ပူဇော်ခြင်းတနည်းအားဖြင့်အဲ့ဒါစွမ်းကိုပေါ့မိမိတို့ဆိုကြပါစို့ဒါကတော့လူကံပုဂ္ဂိုလ်နေတော့တက်ရသက်ဆိုင်တာပေါ့လူကံပုဂ္ဂိုလ်တွေဒီပစ္စည်းလေးကိုသုံးဆွဲတယ်ဒီနေရာမှာစွမ်းကိုသုံးဆွဲတဲ့အခါမှာ အလူတကာကမအလူချင်းတကာကမတွေသုံးဆောင်လူတန်းထားတဲ့ဒီစွမ်းအစာရှိတဲ့အာဟာရတွေကိုသုံးဆောင်ရတာဖြစ်တဲ့အတွက်ကြောင့်ဒီစွမ်းကိုတဖန်ပြန်ပြီးတော့အဲကျေးဇူးတုတ်ဆန်သောအဖြစ်ပေါ့အဲဒါဆင်ញင်ရတယ်ပေါ့ဒါတစ်ချက်ပြီးတဲ့အခါကျတော့ဦးဇင်းတို့၅ခုမြောက်ပေါ့ပြစ္စမမြောက်ကဓာယိဇမဟတ္တပစ္စဝခဏတာဟောဓာယိဇမဟတ္တပစ္စဝခဏတာဆိုတာဘာပြောတာတုံးဆိုတော့အမွေခံရမိ အမွေခံရမည်သူတော်ကောင်းဥစ္စာသူတော်ကောင်းဥစ္စာဤမြင့်မြတ်မှုကိုဆင်ခြင်ခြင်း အမွေခံရမည်သူတော်ကောင်းဥစ္စာဤမြင့်မြတ်မှုကိုဆင်ခြင်ခြင်းဒါတစ်ချက်ဟောနောက်တစ်ခါဗာလဲဆိုတဲ့အခါကျတော့6ခုမြောက်ပေါ့ဇဓမမြောက်ကတထုမဟတ္တပစ္စဝခဏတာအဲ့ဒါဆရာဖြစ်တော်မူသောဘုရားရှင်မြင့်မြတ်မှုကိုဆင်ခြင်ခြင်းဟောမိမိတို့ရဲ့ဆရာတသူဖြစ်တော်မူသောတမ္မတမုဒ္ဒဘုရားရှင် အဲ့ဘုရားရှင်ကမြင့်မြတ်မှုတွေကိုဆင်ခြင်ရတယ်ဒါဆိုလဲဝရိယတိုးတယ်နောက်ခုနှစ်ခုမြောက်တတ္တမမြောက်ကဇာတိမဟာတပစ္စဝခဏတာအဲ့တော့အမျိုးဆက်ဤမြင့်မြတ်မှုကိုဆင်ခြင်ခြင်းအာမိမိကအမျိုးဆက်ကမြင့်မြတ်မှုပေါ့ငါတို့ဒီတာဂယုမင်းသားဘုရားသားတော်ကဒါတပည့်မြေမြစ်ဒီဖြစ်တယ်စသည်အပြင်ဒီလိုမျိုးဆင်ခြင်ရတယ်ဟာကိုပြောတယ်ပြီးတဲ့အခါကျတော့ဦးဇင်းတို့ရှစ်ခုမြောက် အထမမြောက်ကတဗျမဇာတိမဟတပြစ္ဆဝခဏတာတရင်သုံးမော်တို့ဤမြင့်မြတ်ပုံကိုစင်ကျင်ခြင်းမိမိတို့နဲ့အတူတကောအနေထိုင်တရင်သုံးနေကြတဲ့တရင်သုံးမော်တွေကမြင့်မြတ်မှုကိုစင်ကျင်ခြင်းအပြင်လေဝရိယတွေတူတယ်တဲ့နောက်ကိုကုမြောက်အထနဝမမြောက်ပေါ့ကုတိတပုဂ္ဂလပရိယောဇနာတာကုတိတဩဇနာ ပုဂ္ဂလပရိယောဇနတာဒါကဘာပြောတာတုံးဆိုတော့ပြင်းဤသောပုဂ္ဂိုလ်ကိုရှောင်ကျင်ခြင်းအဲ့တော့မိမိကပြင်းဤတဲ့ပုဂ္ဂိုလ်ဒီတရားဘာဝနာအားထုတ်ဖို့ရန်အာတခါလေလေးဖြင့်တွဲနေတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးတွေကိုလည်းကိုယ်ကရှောင်ရမယ်တဲ့အဲ့လိုရှောင်ခြင်းအပြင်ကကိုယ်မှာဝရိယတွေတိုးတာပေါ့အဲ့လိုပုဂ္ဂိုလ်တွေနဲ့ပေါင်းဖက်နေမိမိကရှိတဲ့ဝရိယလေးတောင်လျော့သွားမှာနောက်နံပါတ်30ဓတ္တမမြောက်အာရဒဝရိယပုဂ္ဂလဒေဝနာတာ အာထောအပ်သောလုံလဝရိယရှိသူကိုမိဝဲစည်းကပ်ခြင်းအာဝရိယကောင်းတဲ့ပုဂ္ဂိုလ်တွေကိုမိဝဲစည်းကပ်ခြင်းအပြင်မိမိတဏ္ဍာမှာလည်းဝရိယအတက်တွေတိုးလာနိုင်တယ်နောက်တစ်ခုဇက်တစ်ခုမြောက်ဧကတတမမြောက်ပေါ့တရတိမုဒ္ဒတာတရတိမုဒ္ဒတာဆိုတာဘာပြောတာလဲဆိုတော့အဲ့ဝရိယတန်ဖို့စဉ်ဖြစ်ပေါ်လံဖို့ရန်ဒါလည်းစိတ်ကိုစွတ်စွတ်မြင့်မြင့်နဲ့ညှို့ကိုင်း ထားရှာညှုတ်ကန်ဆိုင်ထားခြင်းတဲ့ဆိုလိုရင်းကဝရိယဖြစ်အောင်ဆိုပြီးမိမိစိတ်ကိုအမြဲတမ်းတခါလေညှုတ်ကန်ဆိုင်ထားတာဝရိယတန်ဖိုးစဉ်နဲ့ပြည့်စုံဖို့ပေါ့အဲ့လိုအကြောင်းတရား7ပါးတည်တဲ့ဝရိယဖြစ်ပေါ်ဖို့အကြောင်းပဲတဲ့အဲ့တော့ပြန်ပြီးတော့တခါကြီးတကမကြီးပါဠိလိုမဟုတ်ဘဲနဲ့မြန်မာလိုလွယ်လွယ်လေးမှတ်မယ်ဆိုရင်အပေဘေးကိုစင်ကျင်ခြင်းအပေဘေးကိုစင်ကျင်ခြင်းတစ်နံပါတ်1ဝရိယရဲ့အကျိုးအာနိသင်ကိုဒါစင်ကျင်ခြင်းရှုမြင်ခြင်း နံပါတ်3တွားသောလမ်းကြောင်းကိုဆင်ခြင်ခြင်းနံပါတ်4စွမ်းကိုအတုတ်ပြန်၍ပူဇော်ခြင်းနံပါတ်5အမွေခံရမည်သူတော်ကောင်းဥစ္စာ၏မြင့်မြတ်ပုံကိုဆင်ခြင်ခြင်းနံပါတ်6ဆရာပြစ်တော်မူသောဘုရားရှင်၏မြင့်မြတ်ပုံကိုဆင်ခြင်ခြင်းနံပါတ်9အမျိုးဆက်၏မြင့်မြတ်ပုံကိုဆင်ခြင်ခြင်းနံပါတ်8တရင်သုံးမော်တို့၏မြင့်မြတ်ပုံကိုဆင်ခြင်ခြင်းနံပါတ်9ပြင်းညီသောပုဂ္ဂိုလ်ကိုရှောင်ကျင်ခြင်း နံပါတ်30အတောအတောလုံလဝရိယရှိသူကိုမိဝက်စီကဲ့ခြင်းနံပါတ်71ဒါဝရိယတန်ဖိုးစဉ်ဖြစ်ပေါ်လာဖို့ရန်ဆွဲဆွဲမြင်းမြင်းဒါညှုတ်ကိုင်းဆိုင်သောစိတ်ရှိခြင်းပေါ့ပေါင်းလိုက်တော့ဘယ်လောက်လဲဆိုတော့71ပါဘယ်နှပါလဲတော့71ပါပါဗျာ71ပါဒီ71ပါကိုပွားများဆင်ခြင်နေတဲ့သူတော်ကောင်းတယောက်တန်းတိုင်းမှာ71ပါလုံးတော်၎င်းဘာဘာကိုတော်၎င်းတကယ်ကိုစိတ်ထဲကနေနည်းနည်းရှိုင်းရှိုင်းနဲ့ဆင်ခြင်ပွားများနေတဲ့သူတော်ကောင်းတယောက်မှာ ဝရိယဓာတ်တွေတိုးလာမယ်ဝရိယဓာတ်တွေတိုးခြင်းအပြင်တစ်ဘက်ကခုနဌိနမိတ်တအတိဟုသောတရားစိုးတွေကိုပယ်ရှားနိုင်တာပေါ့အဲ့တော့ဌိနမိတ်တကိုပယ်ရှားဖို့ရန်ဒီဝရိယဒီလည်းအကောင်းဆုံးသောလက်နက်တစ်ခုပဲကောသစ္စာဆိုတဲ့ပြင်းရမှုနဲ့ဌိနမိတ်တကိုပယ်ရှားနိုင်တာပေါ့အဦးဇင်းတို့ပစလယမာနတုတ်တန်ရတော့ဒါဌိနမိတ်တပယ်ရှားရေးအနေနဲ့တော့အတိအတန်ဦးဇင်းတို့ပြောခဲ့ပြီးပြီပေါ့အဲ့တော့နံပါတ်1ပေါ်ဒီမှာအပေဘေးကိုဆင်ခြင်ခြင်းပေါ့အပေဘေးကိုဆင်ခြင်ခြင်းနဲ့ပတ်သက်လို့တော့ဦးဇင်းတို့ ဟိုလွယ်လွယ်နဲ့နားလည်လွယ်အောင်ပြောလို့ရှိရင်အပေလေးပုံတို့တခါကြီးတကမကြီးဒါကြာဘူးနေပြီးသားပဲငရဲတိရစ္ဆာန်ပြိတ္တာအတုတကယ်ဆိုတဲ့အဲ့ဘုံဘဝတွေဒီဝရိယနေတဲ့သူတော်ကောင်းတရားတိဟုသောကုသိုလ်ကောင်းမှုတွေပေါ်မှာဟုတ်ကြိုးစားအထောက်မှုဝရိယနေတဲ့ပုံကူတွေအတွက်တော့အလားအဲ့အပေလေးပုံကစီဂျူနေမှာပဲအဲ့တော့မိမိတို့ကဒီအပေလေးပုံကိုမကြောက်ရောက်ခြင်းဘူးအပေလေးပုံမှာလွတ်မြောက်ခြင်းနေဆိုရင်ငါတို့တော့ဒါကြိုးစားအထောက်မှသူတော်ကောင်းတရားတွေကိုပေါ့ ဒါနကစပြီးဒါနသီလအဲတမထဝိပဿနာဆိုတဲ့သူတော်ကောင်းတရားတွေကိုပွားများအားထုတ်နေရင်အဲ့ဒါဒီအပေဘေးကလွတ်မှာပဲအဲမဟုတ်လို့ရှိရင်ဝရိယမရှိတဲ့သူတော်ကောင်းတယောက်တည်းတော့ဒီအပေလေးပုံဒီဒါဒါမိမိတို့ရဲ့ဥယျာဉ်အနေနဲ့တခါလေမိမိတို့ကိုစီကြူနေမှာဖြစ်တယ်အဲ့လိုဆင်ញင်လိုက်လို့ရှိရင်သိကြတယ်မိမိတို့ကထိုကဲ့သို့သောအပလေးပုံကိုမလားရောက်ခြင်းမူမလားရောက်ခြင်းဘာကိုပွားများမလဲဆိုတော့ဝရိယ ဆိုတဲ့ဝရိယတန်ဖိုးစဉ်ကိုပွားများရမယ်ဝရိယတန်ဖိုးစဉ်ကခုနသူတော်ကောင်းတရားတွေအပေါ်မှာကြည်ညာကြိုးကိုမဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်ရလေအောင်ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားနိုင်အောင်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်လာအောင်ဖြစ်ပြီးသားကုသိုလ်တရားတွေကိုတိုးတဲ့တိုးအောင်တိုးအောင်ပွားအောင်ဒါကြိုးစားအားထုတ်နေတဲ့ဝရိယတက်အဲ့ဝရိယတက်ရှိနေတဲ့သူတော်ကောင်းတယောက်မှာတက္ကကြီးတွေတက္ကမကြီးတွေဒါသိကြတဲ့ထိုသူတော်ကောင်းရဲ့လာရာဂတိတိလေဒါကောင်းမြတ်တဲ့သူကတိဘုံဘွားတော်ဖြစ်မယ် အဲ့လိုကောင်းမြတ်တဲ့သူပရိဘုံဘဝကိုရောက်ချင်နေဆိုရင်ဒီလိုဝရိယတတ်ကိုပွားများရမယ်ပေါ့အဲ့လိုဆင်ញင်လိုက်လို့ရှိရင်ဝရိယတတ်တွေအားကောင်းလာမယ်အားကောင်းလာလို့ရှိရင်ဆိုကြပါစို့ဒီနေရာမှာဦးဇင်းတို့တရားထိုင်တဲ့အပိုင်းလေးနဲ့ဆက်ဆက်ပြီးတော့ပြောကြမယ်တရားဘာဝနာအားထုတ်နေတယ်တရားဘာဝနာတရားဘာဝနာကိုအားထုတ်ခြင်းနဲ့မိမိကတရားဘာဝနာပေါ်မှာစိတ်ဝင်စားမှုကယုံနေလာပြီးအဲတနည်းအားဖြင့်ပြင်းကြီးလာတဲ့ဒီကမ္မထအာယုံလေးနဲ့မိမိစိတ်ထဲမှာကမ္မထအာယုံလေးကိုပဲပွားများနေရတာကိုတဖြည်းဖြည်းနဲ့မပျော်ပိုက်တော့ဘူးတနည်းအားဖြင့်ညင်းငွေလာတယ် ညင်းွေလာတယ်ညင်းွေလာတဲ့နောက်မှာစိတ်ကဒီပေါ်မှာထက်သန်မှုမရှိတော့ဘူးကြိုးစားအထုတ်မှုဝရိယကလည်းလျော့ကျသွားပြီအဲ့ဒါဆိုရင်လည်းသူကထိနာမိတ်တာဝင်နိုင်တဲ့သဘောရှိတယ်ကောသေသဆိုတဲ့ပြင်းရည်ချင်းတွေကပါလာအဲ့ခါမျိုးမှာဒီလိုအပေဘေးကိုဆင်ញင်လိုက်လို့ရှိဟာဒီကမ္မထအာယုန်လေးကိုငါပွားများအထုတ်နေခြင်းဒီငါအတွက်အကုသိုလ်တရားတွေတိုးပွားနေတာကုသိုလ်တရားတွေတိုးပွားနေတာ အဲ့လိုကုသိုလ်တရားတွေတိုးပွားနေဒီကုသိုလ်တရားတွေကငါရဲ့တေဂာနိမနာတနာဇောကိုမှနေရာယူခဲ့မယ်ဆိုရင်ဒါမိမိဒီဒုက္ခဘုံဘဝကိုရောက်နိုင်တယ်အဲဒါလိုလေးစဉ်းကျင်ရတယ်အဲ့တော့တခါကြီးတခါမကြီးဒီနေရာမှာပေါ့ဦးသိန်းတို့ဆက်ပြီးတော့ဒီတရားဘာဝနာပွားများအားထုတ်တာနဲ့ပတ်သက်လို့ခုလိုဆိုကြပါစို့တခါကြီးတွေတခါမကြီးတွေကမိမိတို့ဆံရကမ္မထန်လေးတွေပွားများတယ်မဝင်လေထွက်လေဆိုတဲ့အာနာပါနာကမ္မထန်ကိုပဲပွားများနေပွားများနေသို့မဟုတ်လို့ခုနဓကမ္မထန်ကိုပဲပွားများခြင်းနဲ့ပွားများပေါ့ သို့မဟုတ်ဆာယာဆာယာကမ္မထန်တွေကိုပွားများပြီးသားသူတော်ကောင်းတယောက်ဖြစ်ခဲ့ရည်နဲ့မိမိတို့ဆာယာဘောသမထကမ္မထန်တွေဝိပဿနာကမ္မထန်တွေကိုနှလုံးသွင်းပြီးတော့ပွားများနေတဲ့သူတော်ကောင်းတယောက်ဆိုကြဆိုဝင်လေတွက်လေလေးကိုကြိုးစားနေတဲ့သူတော်ကောင်းတယောက်မှာအေးဝင်လေတွက်လေအာယုံလေးကိုသိနေတဲ့အခိုက်တီတခါကြီးတီတကမာကြီးတီကုသိုလ်ဖြစ်နေသလားအကုသိုလ်ဖြစ်နေသလားကုသိုလ်ဖြစ်နေပါတယ်ဖေ။ကုသိုလ်ဖြစ်နေတာပဲ။အဲ့တော့ကုသိုလ်ဖြစ်နေတော့အဲဝင်လေတွက်လေလေးကိုငါသိအောင်ကြိုးစားမယ်ဆိုတဲ့ဝရိယတက်ကလေးပါလို့ဝင်လေတွက်လေလေးကိုဝင်လေတွက်လေလေးကိုလည်း ဇက်တိုက်ကလေးတိနေပြီဆိုဝင်ထွက်လေးလေးတိနေတဲ့အချိန်ဒီမိမိတဏ္ဍာမှာလောဘဒေါသမမနာစတဲ့ကိလေသာတရားတွေဒါမခိုကပ်နိုင်တော့ဝင်ထွက်လေးလေးကိုတိနေတဲ့အချိန်အဲ့လိုလေးသိအောင်လည်းမိမိကတစ်ဖက်ကကြိုးစားနေတယ်ဆိုတမ္မာဝါယမတိဟုသောဝရိယဘာနေအဲ့ချိန်မှာထိုတမ္မာဝါယမဆိုတဲ့ဝရိယတက်ကအာကောင်းနေပြန်ရင်ဝရိယတမ္မုဇင်ကအာကောင်းနေရင်ဒကာကြီးတွေဒကာမကြီးတွေထိနမိတ်တာဝင်နိုင်ပါမလားမဝင်နိုင်ပါဘူးခင်ဗျာ ိနမိတ်တာမဝင်နိုင်တော့ဘူးအဲ့လိုမျိုးဝင်လေထွက်လေလေးကိုကြိုးစားနေတဲ့သူတော်ကောင်းတရားဝင်လေထွက်လေလေးကိုသိနေတယ်အလေ့ကျင့်လေးကလည်းကောင်းနေပြီအဲ့ဒါဆိုလို့ရှိရင်ဒကာကြီးဒကာမကြီးနေ့စဉ်လဲပွားများတယ်နေ့စဉ်အချိန်များများမရတော့ပေါ့ဟိုယောဂီရိတ်တာမှာဝင်နေတဲ့ယောဂီတွေအနေနဲ့တော့ဒီဝင်လေထွက်လေလေးကိုဒကာတဲ့အချိန်ကြာနိုင်သမျှကြာအောင်ကြိုးစားပြီးသားအထောက်ရတာပေါ့သို့မဟုတ်လို့ဒကာကြီးတွေဒကာမကြီးနေ့စဉ်အိမ်နေမှာအိမ်အိမ်နေလူတွေအနေနဲ့ကတော့ မိမိကတနေ့တာလုပ်ငန်းတာဝန်တွေလည်းရှိတယ်သို့တော်လည်းပဲအချိန်လေးပြည့်ပြီးဒီဝင်လေတွက်လေကမ္မထမ်းလေးကိုမိမိတို့ကနှလုံးသွင်းပြီးတော့နေ့စဉ်နဲ့ပွားများနေတဲ့အထုံလေးပါနေပါနေလို့ရှိရင်ဘာဖြစ်တုံဆိုတော့အဲ့ဒီအထုံကဦးဇင်းတို့ဆိုကြပါဆိုတနေ့တော့ဦးဇင်းတို့တေဂာနီးဆိုတဲ့အချိန်ကိုတော့မလွဲတာမရှောင်တာရောက်ကြရမှာအဲ့လိုတေဂာနီးအချိန်လေးကိုရောက်လာပြီဆိုတဲ့အခါတစ်ဖက်ကဒီကမ္မထမ်းကိုစနစ်တကျပေါ့အချိန်ပေးပြီးတော့ဆွဲဆွဲမြဲမြဲနဲ့အထုံပါအောင်ပွားများထားတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့တယ် ဒကာကြီးဒကာမကြီးစဉ်းစားကြည့်တယ်ဘလောက်အားရစရာကောင်းဘလောက်အားရစရာကောင်းလို့ဆိုတော့အဲ့ဒီဝင်လေထွက်လေအာယုံလေးကိုဒီကနေ့အချိန်ရောက်ပြီရောက်လာတဲ့အချိန်မှာကိုကဖမ်းပြီးတော့ခုနဇန်ဆိုင်အောင်မပွားပြနိုင်တော့ဝင်လေတွက်လေအာယုံလေးကိုဖမ်းပြီးတော့နှလုံးလေးသွင်းလို့လောလောကူကူနဲ့ကို့အတွက်ဝင်လေတွက်လေအာယုံလေးကိုနှလုံးသွင်းနိုင်တယ်ဝင်လေတွက်လေအာယုံလေးကိုသိနေတယ်ဆိုခဲ့ရင်တခါကြီးတခါမကြီးဒီအဲ့ဒါကုစုစိတ်ပဲဗာစိတ်တဲ့တော့ ကုသိုလ်စိတ်ပါဗျာအဲကုသိုလ်စိတ်ကလေးကကိုယ်ကမနာတဏ္ဍာဇောနေရတေကာနိအချိန်လေးကိုဝင်ပြီးနေရယူသွားပြီလို့သိကြတာပေါ့ဒါဒါမိမိအတွေ့ဒါကောင်းရာဒုက္ခတိကမိမိသွားရမယ်ဒါနေရပဲမိမိရဲ့အနာဂတ်ဘဝဒီကောင်းရာဒုက္ခတိဒီဟုသောဒါလူဘုံနတ်ဘုံကိုရောက်မှာပဲဒါကြောင့်မို့လို့အဲ့လိုမျိုးလေးပေါ့တစ်ဖက်ကပြန်ကြည့်ရင်အဲ့လိုဝရိယဓာတ်စိုက်မထားဘူးဝရိယဓာတ်စိုက်မထားဘူးတရားဘာဝနာပေါ်မှာကြိုးစားအားထုတ်မှုမရှိဘူးဝင်လေတက်လေလေးကိုလည်းသိအောင်မိမိကဝရိယဓာတ်ကလေးနဲ့စိုက်ပြီးတော့ကြိုးစားမနေဘူး မနေဘူးဆိုလို့ရှိရင်စဉ်းစားကြည့်ပေါ့တကကြီးတွေတကမကြီးတွေဒီကောင်းသောအချိန်မှာမှမိမိကဒီဝင်နေထွက်လေတည်ဥသောကမ္မထအာယုံလေးပေါ်မှာမိမိကဝရိယကြောင်းကြလေးစိုက်ပြီးတော့တခါလေဝင်နေထွက်လေလေးကိုသိအောင်မကြိုးစားနိုင်ခဲ့ရင်တေဂာနိအချိန်ရောက်ပြီတေဂာနိနီးလာပြီဆိုတဲ့အခါဘာဖြစ်မလို့တကကြီးတွေတကမကြီးတွေပေါ်ခြင်းတဲ့အာယုံပေါ်လာမှာပဲ တနေ့တာမှာမိမိတို့မှာခုနပြောသလိုပေါ့စီးပွားရေးနဲ့လူမှုရေးနဲ့ပညာရေးနဲ့ဒီလိုတွေလူလောကမှာနေနေရတဲ့အခါမှာလောဘဖြစ်တဲ့အာယုံဒေါသဖြစ်တဲ့အာယုံတွေရောတခါကြီးတွေတုံးမကြီးတပုံတပင်ကြီးမရှိဘူးလားရှိပါတယ်ဖေ။ရှိတယ်။အဲ့လိုတပုံတပင်ကြီးဖြစ်နေတဲ့အာယုံတွေကသင်္ကာရီအချိန်မှာကိုကလည်းကုလူကောင်းတော့ကမှဝရိယစိုက်တော့ပြီးကမ္မထအာယုံလေးနဲ့မိမိစိတ်အစဉ်ကိုယဉ်နှီးအောင်ကြိုးစားမထားဘူးဆိုရင်သင်္ကာရီအချိန်မှာတခါကြီးတွေတုံးမကြီးအဲ့ဒီ ခုနအကုသို့အာယုံတွေကပေါ်မလာဘူးလို့တခါကြီးဒီကမိုက်ကြီးပြောလို့ရပါမရပါဘူးဗျာမရဘူးအဲ့တော့မရတဲ့အခါကျတော့မရလို့ရှိရင်ခုလိုဝရိယစိုက်တုံးမှုမရှိတာလေသူတော်ကောင်းတယောက်ပုဂ္ဂိုလ်တဦးတယောက်မှာအဲ့ဒီမကောင်းတဲ့အာယုံကဝင်ရောက်နေရယူမှာထိုပုဂ္ဂိုလ်အတွက်တော့ခုနအပေလေးပုံကစီကြိုနေမှာဖြစ်တဲ့အတွက်ကြောင့်အပေဘေးကြီးကိုကိုကအစဉ်ချင်းရင်အပေလေးပုံကိုအပေလေးပုံကအပေဘေးဆိုးကြီးတွေကစင်းရဲပုံကိုကိုကအစဉ်ချင်းပြီးအဲ့ကလွတ်မြောက်ခြင်းနဲ့ဆိုရင် ဘာတရားကိုပွားများရမလဲဝရိယတန်ဖိုးစဉ်ကိုပွားများရမယ်ဘာကိုပွားများရမလဲဝိရိယတန်ဖိုးစဉ်ကိုပွားများရပါမယ်ဖေ။ဝရိယတန်ဖိုးစဉ်ကိုပွားများရမယ်။ဒါအပယ်လေးဘုံကိုအပယ်ဘေးကိုစင်ကျင်ခြင်းအပြင်ဝရိယဒိုးချောင်းပေါ့ဝရိယဖြစ်ချောင်းပေါ့အဲလိုလေးစင်ကျင်ခြင်းအပြင်ဒါမိမိတဏ္ဍာမှာဝရိယတွေတိုးပွားလာမယ်ဝရိယတိုးပွားရင်တစ်ဖက်ကစัจဉ္ဇဉ်ပဲဖြစ်တဲ့ဌိနမိတ်တတရားကိုဒကာကြီးတွေဒကာမကြီးတွေဝင်နိုင်ပါဦးမလား။ ဝင်နိုင်တော့ပါဘူးဖေ။ဝင်နိုင်တော့ဘူး။သို့တော့ဒီနေရာမှာတော့ဦးဇင်းတို့တီကံကဗာလိထပ်ပြီးပြောတော့ဆိုတော့အတိတ်တန်တရာကိုဇင်းရဲ့အကြောင်းပရိသန်နေနေရတဲ့အိုမှုနာမှုအကြောင်းလေးကိုလည်းဆင်ခြင်ကြည့်တဲ့အဲ့ဒါတော့ဒကာကြီးဒကာမကြီးခတ်တူတွင်ပြောဦးဇင်းတို့အတိတ်တန်တရာသိပြီးတော့ရှည်လျားတယ်ရှည်လျားတဲ့အခါကျတော့အဲ့အတိတ်တန်တရာမှာဦးဇင်းတို့ဒီအဘယ်လေးပုံမှာလည်းပဲဒကာလေးမရောက်ဘူးတဲ့အဘယ်လေးပုံဆိုတာငရဲတိတ်တန်ပြိတ္တာအတူတကယ်မရောက်ဘူးတဲ့ပုံဆိုတာဒါမရှိသလောက်ရှားမှာပေါ့ အဲ့တော့အပေပါလဲအဲ့လိုတန်တရာကိုဆင်းရဲကအင်မတန်အပေလေးပုံပဲဆင်းရဲတာကိုလဲကိုကဆင်ញင်ကြည့်နောက်အနာဂတ်ဘောကိုပြစ္ဆုတ်ပံတော်မိမိကဒုက္ခတိပုံပေါ်ကရောက်နောက်တကနောက်အနာဂတ်မှာလည်းမိမိကခုနလိုဝရိယတရားများမိမိတဏ္ဍာမှာလုံလောက်တဲ့ဝရိယတတ်မရှိဘူးဆိုရင်ခုနလာမဲ့အနာဂတ်ခုနအပေဟိုစင်းရဲကိုလည်းကြားရောက်ရမယ်ဆိုတဲ့သဘောကိုမိမိကစဉ်းကျင်နိုင်ခဲ့ရင်ကောဝရိယတရားတွေမတိုးပွားနိုင်ဘူးလားတိုးပွားနိုင်ပါတယ်ဖေ။တိုးပွားနိုင်တယ်ဒါတစ်ချက် ပြီးတော့ဦးဇင်းတို့ဒုတိယဝရိယဖြေချောင်းတရားကိုသွားကြရအောင်အဲ့ဒါကဘာလဲဆိုတော့ဝရိယရဲ့အကျိုးအာနိသင်ကိုရှုစင်ခြင်းခြင်းတဲ့ဘာကိုစင်ခြင်းနာတဲ့တော့ဝရိယရဲ့အကျိုးအာနိသင်ကိုစင်ခြင်းခြင်းပါဗျာဝရိယရဲ့အကျိုးအာနိသင်ကိုဆင်ခြင်ပဲအဲ့လိုဝရိယရဲ့အကျိုးအာနိသင်ကိုဆင်ခြင်ပြန်ရင်လေတဲ့ထိုသူတော်ကောင်းတယောက်တန်တန်မှာအဲ့ဒါဝရိယဓာတ်တွေတိုးလာတယ်အဲ့တော့ဝရိယဓာတ်ကိုဘယ်လိုဆင်ခြင်မလဲဘယ်လိုဆင်ခြင်မလဲဆိုတော့ နာတကကုတိတေနာနေဝလောကုတ္တရာဓမ္မာလက်တုံအာရဒဝရိယေနေဝတက္ကာတဲ့ဟောဒီလိုလေးဆင်ခြင်လို့ရှိရင်အယမာနိတံသောဝရိယောတိဧဝံအာနိတံတာတတ္တဓတ္တာဝိနောတိဥပ္ပဇ္ဇတိဆိုပြီးတော့ဒီလိုဦးဇင်းတို့ဒါကရာကဖွင့်တာပေါ့။ဘာပြောတာတုံးဆိုတော့အဲ့လိုမျိုး အဲဝရိယရဲ့အကျိုးကိုဆင်ခြင်ပြီဆိုရင်ဝရိယရဲ့အကျိုးကိုဆင်ခြင်နေဆိုတဲ့အပိုင်းမှာပြင်းရင်နေတဲ့ပုံကိုထိနာမိတ်တာတွေနဲ့တကားတဲ့လုံတွေးနေတဲ့ပုံကိုသို့မဟုတ်ပြင်းမှုတွေသိပ်များနေတဲ့ပုံကိုမှာနဝလောကုတ္တရာဓမ္မလက်တုံးတဲ့နေဝလောကုတ္တရာဓမ္မလက်တုံးလောကုတ္တရာတရားတွေကိုရဖို့ရန်မစွမ်းနိုင်ဘူးဝရိယမရှိရင်တကားကြီးတကမကြီးဒီမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်တည်းဟူသောလောကုတ္တရာတရားတွေရဖို့ရန်ဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးခင်ဗျာ မဖြစ်နိုင်ဘူးဝတိယမှာမပါရင်တော့ဒကာကြီးတွေဒကာမကြီးတွေမညံပုံညာနိဗ္ဗာန်ကိုရဖို့ရန်မဖြစ်နိုင်ဘူးဒါကြောင့်မို့လို့တစ်ဖက်ကပြန်ကြည့်ရမယ်ဆိုရင်အာရတ္တဝတိယလို့ခေါ်တဲ့လုံလကျိုးကိုအာထုံမှုဝတိယတတ်အားကောင်းနေတဲ့သူတော်ကောင်းတယောက်တန်တိုင်းမှာသာလျင်တဲ့အဲ့ဒါဝဒီလောကုတ္တရာတရားပေါ့မညံပုံညာနိဗ္ဗာန်တည်ဥသောလောကုတ္တရာတရားတွေကအထင်အရှားဖြစ်လာနိုင်တယ်အဲ့တော့ဒီနေရာလေးမှာလည်းဒကာကြီးတွေဒကာမကြီးတွေဒီဝတိယ ဖြစ်ကြောင်းဝရိယရဲ့အကျိုးအာနိသင်ကိုဆင်ခြင်တာနဲ့ပတ်သက်လို့ဦးဇင်းတို့ဗာလိတ္ထပြောချင်တော့ဆိုတော့မဉ္ဇဏ်ပူဉ္ဇဏ်နိဗ္ဗာန်ဆိုတာအခုအာရတဝရိယအာရတဝရိယေနာတက္ကာပဲလုံးလကျိုးကိုအားထုတ်နေတဲ့ပုဂ္ဂိုလ်တွေတဏ္ဍာမှာပဲဖြစ်နိုင်တာအဲ့တော့တခါလဲလုံးလကျိုးကိုအားထုတ်မှုတော့မရှိဘူးလောလောနဲ့နိဗ္ဗာန်ရကျင်နေဆိုရင်တော့တခါကြီးတွေတခါမကြီးတွေဖြစ်နိုင်ပါမဖြစ်နိုင်ပါဘူးခင်ဗျာ ဒါကိုတော့ဒကာကြီးဒကာမကြီးတွေဘက်ကလည်းနားလည်ထားဖို့လိုတယ်အဲ့တော့ဝရိယတော့စိုက်စိုက်ထုတ်မှုတော့မလုပ်ချင်ဘူးဒါပေမဲ့လွယ်လွယ်လေးနဲ့ဒကာတဲ့တရားတစ်ပွဲလောက်နာတရားစကန်လေးဒကာတဲ့နှစ်ခါနှစ်ကြိမ်သုံးကြိမ်လောက်ဝင်ပြီးတာနဲ့ဒကာတဲ့ရိယသူတော်ကောင်းဖြစ်ကျင်နေဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေတော်ပါမလားမတော်ပါဘူးခင်ဗျာမတော်ဘူးဒါလို့တော့နားလည်ရမယ်အခုဒီမှာပြောတာကအာရတဝရိယလုံလကျိုးကိုအားထုတ်တဲ့သူတော်ကောင်းတယောက်ရဲ့တဏ္ဍာမှာသာ ဒီမဉ္ဇဉ်ဘုံဉဏ်တည်းဟူသောလောကုတ္တရာတရားတွေကအထင်ရှားဖြစ်နိုင်တယ်လို့ဒီလိုမျိုးဆင်ញင်ရတယ်အဲ့ဒါဆိုရင်လည်းမိမိကခုနပြောတဲ့ဦးဇင်းတို့ဟိုအမြဲတမ်းလဲတက္ကကြီးတက္ကမကြီးတွေကုသိုလ်ကောင်းမှုတစ်ခုပြုပြီးတော့လဲဆူတောင်းနေတာပဲလေနိဗ္ဗာနတ္တပစ္စယောဟောတုနိဗ္ဗာန်ကိုရခြင်းရောက်ခြင်းအကြောင်းထောက်ပံ့ဖြစ်ပါစေဆူမတောင်းဘူးလားဆူတောင်းပါတယ်ခင်ဗျာအဲ့တော့ဒီဟာကိုကြည်ချင်းအပြင်ဦးဇင်းတို့ဒီတက္ကကြီးတွေတက္ကမကြီးရေပုံရပြောမယ်ဆိုရင်တော့နိဗ္ဗာန်ကိုမလိုချင်ဘူးလားလိုချင်သလားဆိုတော့ လိုချင်ပါတယ်ဗျာလိုချင်တယ်လို့ပြောလို့ရတယ်တိုးတော့ဒါကတော့တည်တည်ချာချာအခုယူမလားအခုရရင်ယူမလားဆိုတော့ကိုယ့်ဘက်ကိုယ်တော်ပြန်ပြီးတော့အေးစစ်စစ်မေးဖို့လိုမှာပေါ့နော်ကဲဒါအဲ့တော့ခုတကယ်လူကျင်နေပဲဆိုကြအောင်ဆိုလူကျင်နေပဲဆိုကြအောင်ဆိုလူကျင်နေဆိုရင်ဘာဖြစ်မလို့လုံလကြိုးကိုအားထုတ်မှုတော့ရှိရမှာပေါ့ဝရိယတက်ရှိရမယ်ဒါလို့စင်ញင်ရအဲ့လိုမျိုးစင်ញင်တဲ့သူတော်ကောင်းတယောက်မှာအော်ဝရိယရှိတဲ့သူတော်ကောင်းတွေမှာတော့ ဇန်သမာဘတ်လောကီဇန်သမာဘတ်တွေလည်းဖြစ်နိုင်တယ်လောကုတ္တရာတရားတွေလည်းထင်ရှားဖြစ်နိုင်တယ်လို့ဒီလိုဆင်ခြင်ရင်ကိုကလည်းခုနနိဗ္ဗာန်တည်းဟူသောမညံဖုန်ညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုခဲ့ရင်တခါကြီးဒီကမကြီးဝရိယစိုက်ထုတ်ရမှာပေါ့။ဘာစိုက်ထုတ်ရမလဲ။ဝရိယစိုက်ထုတ်ရပါမယ်ဖေ။အဲ့တော့ဝရိယမရှိတဲ့ပုဂ္ဂိုလ်မှာမဉ္ဇဉ်ဘုံဉ္ဇဉ်မရနိုင်ဘူးနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးဝရိယရှိတဲ့ပုဂ္ဂိုလ်မှာပဲမဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့စဉ်းကျင်ခြင်းအပြင်ကိုယ်တဏ္ဍာမှာအာဒါဆိုငါတကယ်နိဗ္ဗာန်ကိုလိုလားတောင်းတတဲ့အတွက်ငါတော့ဝရိယ ဓာတ်တွေကြိုးစားအားကောင်းလောင်ကြိုးစားအထုံမှဖြစ်မယ်ဆိုဝရိယဓာတ်တွေကတဖြည်းဖြည်းနဲ့တပွားပွားနဲ့မိမိတဏ္ဍာမှာပေါ်လာမှာပဲအဲ့လိုဝရိယဓာတ်တွေပေါ်ရင်တစ်ဖက်ကခုနပြင်းမှုတရားတွေလည်းလျော့ကျသွားမယ်ခုနအချင်းငိုင်းမြင့်မှုတွေလည်းပဲဒါမိမိတဏ္ဍာကိုထိနာမိတာတရားလည်းဝင်ရောက်နှောက်ယှက်နိုင်စွမ်းမရှိတော့ဘူးပေါ့ပြင်းနေရင်တော့တေကြတာပေါ့ပြင်းတဲ့နောက်ဆွဲမှာတခါတည်းထိနာမိတာကကပ်ပြီးတော့ပါလာမှာပဲဒါဒုတိယမြောက်ဒါကြောင့်မလို့ဝရိယဖြစ်ကြောင်းကိုစင်ကျင်ချင်းအပြင်ဝရိယဓာတ်တွေမိမိတဏ္ဍာမှာတိုးပွားလာမယ် ဝရိယရဲ့အာနိသင်ကိုအကျိုးအာနိသင်ကိုစဉ်းကျင်ခြင်းအပြင်ဝရိယဓာတ်တွေတိုးပွားလာမယ်တို့အတွက်ကြောင့်ကောသစ္စဆိုတဲ့ပြင်းရင်ချင်းနဲ့တကဝဒါကြတဲ့ဌိနမိတ်တာတရားတွေလည်းမိမိကိုဝင်ရောက်နှောက်ယှက်နိုင်မှုဝင်ရောက်နှောက်ယှက်နိုင်စွမ်းမရှိတော့ဘူးဒါဒုတိယနောက်တတိယဝရိယဖြစ်ကြောင်းပေါ့တတိယဝရိယဖြစ်ကြောင်းကမက်က ဂမနဝတိပစ္စဝခဏတာဂမနဝတိပစ္စဝခဏတာဒါတတရဝတိယဖြစ်ကြောင်းဘာပြောတာတော့ဆိုတော့သွားတော်လမ်းကြောင်းကိုစင်ကျင်ခြင်းသွားတော်လမ်းကြောင်းကိုစင်ကျင်ခြင်းဆိုတာဒီနေရာမှာဦးဇင်းတို့သဗ္ဗဗုဒ္ဓပစ္စေကဗုဒ္ဓဗုဒ္ဓမဟာတာဝကိဗုဒ္ဓမဟာတာဝကိဟိဝတိဂတမဂောဂန္တဘောသောဇနာတကကုတိဒေနာဂန္တုံတိ ဧဝံကမနဝိထိန်ပိသဝကံတတပိဥပ္ပိဇတိတဲ့ဟောအဲ့ဒါသွားရလမ်းကြောင်းကိုဆင်ခြင်တယ်သွားရလမ်းကြောင်းကိုဆင်ခြင်တယ်ဆိုတော့ဘာပြောတာလဲဆိုတော့အခတ်သိန်းကုန်သောတမ္မာသမ္ဗုဒ္ဓဘုရားရှင်ကြီးပြည့်စုံပြည့်စေကဗုဒ္ဓဘုရားရှင်ကြီးဘုရားရဲ့အကတာဝကမဟာတာဝကတွေအသူတို့တည်တည်ဒီလမ်းကြောင်းအပြင်ဒီလမ်းကြောင်းအပြင်တော့ဒီဘုဇင်ခုနှစ်ပါးကိုပွားများခြင်းအပြင်အထူးသဖြင့်ဝရိယတန်ဘုဇင်ကိုပွားများအထုတ်ခြင်းအပြင်အာတခါတည်းမညံဘုံညံကိုရပြီးတော့ကြွတန်းဝင်သွားကြတယ်နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်ကြတယ် ဒါပေမဲ့ပြင်းနေတဲ့ပုံကောင်မှာတော့အဲ့လိုမျိုးနိဗ္ဗာန်ကိုသွားဖို့ရန်ဒါမဖြစ်နိုင်ဘူးလို့ဒီလိုသွားရလမ်းကြောင်းကိုဆင်ခြင်ရင်ဩရှိကဘုရားစားရှိတဲ့သူတော်ကောင်းကြီးတွေဒီလည်းပဲဒီဝရိယကိုဒါအသုံးချပြီးတော့ကြွတန်းဝင်သွားကြတယ်ငါတို့လည်းပဲဒီဝရိယတရားတော့ဒါစိုက်ထုတ်ပါမှလို့ဒီလိုမျိုးဆင်ခြင်အဲ့ဒါဆိုတော့ဆိုကြပါသူပြင်းနေတဲ့အခိုက်မှာဩဘုရားစားရှိတဲ့သူတော်ကောင်းတွေကကြိုးစားအားထုတ်မှု ဦးဇင်းတို့ဆိုကြပါစို့ဦးဇင်းတို့ကဘုရားအလောင်းတော်ဘာဝဒါကြည်ညာကြိုးကိုအားထုတ်ခဲ့တာဒါမှတ်တိုင်တစ်ခုအနေနဲ့ဒုက္ခရစရိယာတွေကိုလည်းပြင်းပြင်းထန်ထန်ကျင့်ခဲ့တယ်။နောက်ဆုံးမှထိုအကျင့်ကိုစွန့်ပြီးတော့မြစ္စည်းမပရိပါဒာကိုကျင့်ကြံကြိုးကုပ်တယ်။အားထုတ်ခဲ့တယ်။ကျင့်ကြံကြိုးကိုအားထုတ်တဲ့ပါလဲဗောဓိပင်မှာထိုင်တဲ့အခါမှာဘုရားအလောင်းတော်သည်ဒါဘုရားမဖြစ်ရင်ဒါဒီနေရာကမထတော့ဘူးဆိုဒီလောက်အထိကိုတကလည်းပြင်းပြင်းထန်ထန်နဲ့စိတ်ဓာတ်ခိုင်ခိုင်မာမာနဲ့ဒါဝရိယတွေကိုကြိုးစားအားထုတ်ခဲ့တယ်။အဲ့ဒါမျိုးကိုစင်ကျင်ချင်းအပြင်မိမိတဏ္ဍာမှာလည်းဘာဖြစ်တော့ ဩငါလည်းပဲနိဗ္ဗာန်လိုလားတဲ့သူတော်ကောင်းတယောက်အနေနဲ့ငါတန်တန်မှာလဲဝရိယတက်တည်ဒါအားကောင်းလာမှဖြစ်မယ်လို့ဒီလိုမျိုးစင်ញင်မိကိုယ်တန်တန်မှာဝရိယတွေတိုးလာမယ်အဲ့တော့ဝရိယတိုးလာတော့ခုနသူတော်ကောင်းတရားတွေကိုပွားများအထုံနိုင်ခဲ့ရင်အဲ့ဒါမိမိတဏ္ဍာမှာပြင်းမှုတရားတွေလည်းဝင်ရောက်နိုင်တော့ဘူးဒိနမိတ်တာတရားကိုလည်းပယ်ရှားနိုင်သွားမယ်ဒါတတရားမြောက်ပေါ့နောက်၄ခုမြောက်၄ခုမြောက်ကဦးဇင်းတို့ပိန္ဒဘာဒ စာယနာပိဏဗန္ဒပစာယနာတာအဲ့ဒါဘာပြောတာတုံးဆိုတော့စွမ်းကိုဆင်ကျင်တာပဲစွမ်းကိုတုတ်ပြန်သော အဖြစ်စွမ်းကိုတုတ်ပြန်သောအဖြစ်ပူဇော်ဆင်ပူဇော်မှုကိုဆင်ကျင်တာပေါ့အဲ့ဒါကတော့ဦးဇင်းတို့ဆိုကြပါစို့ဘယ်လိုဆင်ကျင်ရတော့ ယေတံဗိဏဘာရာတိဥပဒန္တိဣမေတိမနုဿာနေဝညာတကနာဓာတကမ္မကရာနာပိတံနေတယနာပိတံနေတယဇီဝိတာမာတိဒေပဏိတနိဗိဏဘာရာတိနိဒင်တိအထာကောအတနာကာရဏမဗလံပစ္စာသိမ့်တမာနပစ္စာသိမ့်တမာနဒင်တိဟောဒီလိုမျိုးလေးဒါဆင်ခြင်ရတယ်ဗျာပြောတာလုံးဆိုတဲ့အခါကျတော့ ဒီဦးဇင်းတို့ဆိုကြပါစို့ဒါကတော့အလူကံပုဂ္ဂိုလ်တွေနဲ့တက်ရတက်ဆိုင်နေလူကံပုဂ္ဂိုလ်ပုဂ္ဂိုလ်တွေဒီတို့တကကြီးတွေတကမကြီးတွေတည်ဟူသောလူပိတဲ့ပုဂ္ဂိုလ်တွေနဲ့ဒါအတမွေးဝမ်းကြောင်းကဆက်ဆက်နေတာပဲဆက်ဆက်နေတော့အဲ့ဒီပေးကန့်လူဒန်းနေတဲ့အလူပေးနေတဲ့ပုဂ္ဂိုလ်တွေဒီတဲ့ဒါမိမိတို့ရဲ့တခါလေဆွေမျိုးညာတိတွေလည်းမဟုတ်ဘူးတို့တကကြီးတွေတကမကြီးတွေအခုမိမိတို့ပူဇော်လူဒန်းနေတဲ့ဒါဆရာတော်သမေတော်တွေရှိတယ်လူဒန်းနေကြတာ ငါတို့ရဲ့ရွှေမျိုးမူလို့သွားလှူတာလည်းမဟုတ်ဘူးရွှေမျိုးလည်းတော်ခြင်းမတော်မင်းအဲဒါပေမဲ့လည်းပဲခါလေဒီပုံကိုယ်တွေကိုလှူတိုင်းတော့ငါတို့မှာကောင်းကျိုးတွေရမယ်လို့ဒါလိုစင်ရင်းပြီးတော့ဒါလိုသူတော်ကောင်းတွေကိုမိမိတို့ကလှူဒန်းနေတာအဲ့တော့ဒီအလှူကံပုဂ္ဂိုလ်ဘက်ကစင်ကြီးရမှာဒီလိုပစ္စည်းတွေပါထောက်ပံ့နေတဲ့လူတွေဒီငါတို့ကရွှေမျိုးတွေလည်းမဟုတ်ဘူးငါတို့ရဲ့ခါလေကျွန်းတွေအလုပ်လုပ်ငန်းတန်ကလုပ်ငန်းကိုင်တာတွေကိုဆောင်ရွက်ပေးနေတယ်တခါလေအခိုင်အစီအလုပ်သမားတွေလည်းမဟုတ်ကြဘူးနောက်ပြီးတော့ငါတို့ကိုမှီပြီးတော့အတမွေးဝင်နေတဲ့ပုံကိုယ်တွေလည်းမဟုတ်ကြဘူး ဒါပေမဲ့ဒီလိုမုံမြတ်တဲ့ဘောဇင်ခဲပွဲတွေကိုလှူဒန်းနေခြင်းဒီသူတို့အတွက်အကျိုးတရားကိုမျှော်ကိုပြီးကြည်ကျယ်ဖွံ့ဖြိုးမြတ်မြတ်တဲ့အကျိုးကိုရမှာပဲလို့ဒီလိုစဉ်းကျင်းပြီးတော့လှူဒန်းနေတာဖြစ်တယ်အဲ့လိုလှူဒန်းနေတာဖြစ်တဲ့တည်းဒီလိုမျိုးဘုရားရှင်ကလည်းပဲဒီပစ္စည်းလေးပါးကိုခုလိုစင်ကျင်ပြီးမှသုံးဆောင်ရမယ်လို့ဒါဟောထားတာရှိတယ်အဲ့တော့ဒီပစ္စည်းတွေကိုသုံးဆောင်တဲ့အခါမှာလူတကာတကမကိုအကျိုးများဖို့အတွက်လူ ဒကာဒကမကလူတန်းတာဖြစ်တယ်တို့တို့ကြောင့်ဒကာဒကမအကျိုးမြောက်အောင်လဲငါတို့ဒီဝရိယစိုက်ထုတ်ပြီးတော့မညံပုံညံနိဗ္ဗာန်တည်ဟူသောလောကုတ္တရာတရားတွေရအောင်ကြိုးစားမှဖြစ်မယ်လို့ဒါလိုစဉ်းကျင်ရင်အဲ့လိုစဉ်းကျင်တဲ့သူတော်ကောင်းတယောက်တန်တန်မှာလဲပဲဒါဝရိယတက်တွေတိုးပွားလာနိုင်တယ်တနည်းအားဖြင့်ပြန်ပြီးပြောမယ်ဆိုလို့ရှိရင်ခုနစွမ်းငဲ့စွမ်းကိုတဖန်ပြန်ပြီးတော့ဩဒီစွမ်းကိုလူတန်းနေတဲ့ဒကာဒကမတွေကိုတဖန်ပြန်ပြီးတော့ကျေးဇူးတုတ်ဆက်သောအဖြစ် ငါလည်းငါလည်းသူတော်ကောင်းတရားတွေကိုပွားများအားထုတ်မှဖြစ်မယ်ဆိုပြီးတော့ဒီလိုမျိုးစင်ကျင်ရတယ်တဲ့ဒီလိုစင်ကျင်နဲ့ဝရိယတတိတိုးပွားလာတယ်အဲ့တော့ဒီညမှာတော့ဒကာကြီးဒကာမကြီးကြာဘူးပြီးသားဖြစ်လိမ့်မယ်မဟာမိတ်တဒါမထေမြတ်ကြီးရဲ့အကြောင်းကိုဒီအထာဂရာကဒါပုံစံလေးယူထားတယ်အဲ့တော့မဟာမိတ်တမထေမြတ်ကြီးဆိုတာကတော့ဦးဇင်းတို့ကတ္တကလိုင်ကူမှာသတင်းသုံးတာပေါ့နော်ကတ္တကလိုင်ကူမှာသတင်းသုံးနေတယ်အဲပြီးတဲ့အခါကျတော့ကတ္တကလိုင်ကူမှာသတင်းသုံးတယ်အနိနာမှာပေါ့ကောနာဂောဇကံကံရွာလေးတရွာလေးရှိအဲရွာလေးတရွာမှာကောနာ ဥပဒကမတယောက်ကလည်းအဲ့ဒီမထေမြတ်ကြီးမဟာမိတ်တမထေမြတ်ကြီးကိုတကားတဲ့အဲ့ဒါသားအရင်ကဲ့သို့တကားတဲ့ပြည့်စုံလုပ်ကြည့်တယ်စွမ်းနဲ့အမြဲတမ်းလှူဒန်းနေတယ်တနေ့ကျတော့ဘာလို့တုံဆိုတဲ့အခါကျတော့အဲ့ဒီတက္ကမကြီးကတခါလေအလုပ်သွားတော့မယ်ဆိုတော့အိမ်မှာရှိတဲ့သမီးကိုမှားနေတယ်အဲဘယ်နေရာမှာတော့အဲဆန်ဆန်အဟောင်းလေးတွေရှိတယ်အဲ့တော့တခါကြီးတက္ကမကြီးအဲ့ဒါတော့ဘုန်းကြီးတွေကတိတ်ပြီးတခါကြီးတက္ကမကြီးကပိုသီးလောက်တယ်ဆန်ကတခါလေဆန်အောင်နဲ့ဆန်တင်ဘယ်တာကပို့ပြီးတော့ဈေးကြီးတော့ ပန်ဟောင်းကပုံပြီးစေးကြည့်ပါတယ်ခင်ဗျာဒီဆန်ဟောင်းကပုံပြီးစေးကြည့်တယ်အခုတကြောင်မလို့လေဒီတက္ကမကြီးကပြောနေဘယ်နေရာမှာတော့ဆန်ဟောင်းလေးတွေရှိတယ်အာဘယ်နေရာမှာတော့တကားတဲ့နှုတ်နှုတ်ရှိတယ်ဘယ်နေရာမှာတော့ထောပတ်တွေရှိတယ်ဘယ်နေရာမှာတော့တင်းတွေရှိတယ်အဲ့ဒါကိုတကားတဲ့စင်ချင်းအဲစီစဉ်ပြီးတော့တင့်ရဲ့အကိုကြီးအဲ့ဒါအရာဟိုအရှင်မဟာမိတ်တအကိုတော်ကြီးကြွလို့ရှိရင်အဲ့ဒါပြုစုလုပ်ကြွေးလှူဒန်းလိုက်ပါဒါလို့သမီးလုပ်သူကိုမှားနေတာအဲ့ဒီတက္ကမကြီးက မားနေရပြီးတော့တင်လည်းပဲအဲ့ဒီမထေကြီးကိုလှုပ်ကြွေးပြီးပို့တဲ့အဲ့ဒါစွမ်းညာကုန်းညာကိုစားပြီးတော့နေပြီးတော့ဆိုပြီးတော့တခါလေအလုတ်သွားတော့မယ်အမေလှုပ်သူကအဲ့တော့သမီးလှုပ်သူကမိတယ်အမေကောင်ကဘာစားမှာတော့ဆိုတော့အဲ့ဒါမနေ့ကကြံနေအဲ့ဒါရက်တဲ့ရေလေးနဲ့အဲ့ဒါအဲဓမင်းလေးနဲ့စားလိုက်တယ်ပေါ့အဲနေကင်းကြတော့နေကင်းကြတော့လဲထို့တူပဲတခါလေရှိတဲ့အဲ့ဒါအဲတည့်ရတည့်ဖူးလေးနဲ့ဒလိုလေးနဲ့သုံးဆောင်လိုက်မယ်ပေါ့တို့တို့ပြောအဲ့လိုပြောတာကိုဘာဖြစ်တော့ဆိုတော့မာမိတ်တာမထေကြီးကသူကဒီစွမ်းကံဒီ ဝင်ဖို့ပေါ့ခဏကတ္တကလှိုင်ကူကနေပြီးတော့ဒီခောစကန်ရွာလေးကိုကြွလာကြွလာပြီးတော့ရေပုံရတော့ဦးဇင်းတို့မှတ်မော်ကြည့်တာဒီသင်္ကန်းယုံပြီးတော့ကြွလာတယ်ကြွလာပြီးတော့တခါလေဒီရွာတဲ့ကိုဝင်တော့ဒီအိမ်သားကိုရောက်နေပြီမထေမြတ်ကြီးကဒီအိမ်သားလောက်ကိုရောက်နေတဲ့အချိန်မှာဒီသားမိနှစ်ယောက်ပြောနေတာကိုကြားတယ်ကြားတဲ့အခါကျတော့ဒီမာမိတ်တာမထေမြတ်ကြီးကတခါလေအဲ့မှာသူ့တန်တန်မှာအတွေးလေးပေါ်လာတယ်ဘာအတွေးပေါ်လုံးဆိုတဲ့အခါကျတော့ အဲ့မှာ तू အဲ့ဒါကြားတာနဲ့နောက်ကိုပြန်ပြီးတော့လှည့်လှည့်ပြီးတဲ့အခါကျတော့ဘာလုပ်တော့ဆိုတော့ခုနသင်္ကန်းမှာတတ်ထားတဲ့နံပါတ်သီးတွေဖြုတ်အဲဖြုတ်ပြီးတော့တခါလေအဲ့ဒါနောက်ကျောင်းပြန်ခောက်တာအကြောင်းကတော့ဘာဖြစ်လဲဆိုတော့ဩဒီတက္ကမကြီးဒီသူကတော့ခုနလူပြောသလိုပေါ့တခါလေရက်တဲ့ရေလေးနဲ့တခါလေမင်းကကြမ်းတဲ့အဲသမင်းညာလေးနဲ့တို့လေးသုံးဆောင်မြင်ငါကိုမုံမြက်မြက်နဲ့တခါလေလှူဒန်းနေတာအာငါနဲ့လည်းပဲခုနရွှေမျိုးလေးဒေါ်လာမဟုတ်ဘူးအဲဒါပေမဲ့ငါ့ကိုဒီလိုလှူဒန်းနေအဲ့တော့ဒီလောက်မုံမုံမြက်မြက်နဲ့လှူဒန်းနေတဲ့ပုံကူရဲ့ ဒီလှူဝဝတ္ထုတွေကိုတရာဂိဏံတာဒောဒေနာတာမောဟိနာ ရာဂတန်လန်ဒေါသတန်လန်မောဟတန်လန်နဲ့အလှခံဖို့ရန်သုံးဆောင်ဖို့ရန်တော့မတင်တော်တော့ဘူးလို့အဲ့လိုဆင်ခြင်ပြီးအဲ့ဒါနောက်ကြောင်းပြန်သွားတာနောက်ကြောင်းပြန်သွားပြီးတော့ဘာဖြစ်တုံးဆိုတဲ့အခါကျတော့သူထားတဲ့နေမှာဆိုကြပါစို့ကတ္တကလှိုင်ကူတဲ့ပြန်ရောက်သွားပြီးဆိုကြစို့ရောက်တဲ့အခါကျတော့ဒါကြတဲ့တပိတ်ကလေးကိုညောင်သောအောင်မှာထား အဲ့တပိတ်ကလေးကိုညောင်တော့အောက်မှာထားဆိုတော့တခါကြီးတကမကြီးတပိတ်အိတ်ထဲမှာတပိတ်ထည့်ထားတာအဲ့တပိတ်ထဲမှာတပိတ်ထည့်ထားတဲ့တပိတ်ကလေးကိုပြန်ထည့်ပြီးတော့တခါလေအဆောင်ရောက်တဲ့အခါကျတော့ညောင်တော့အောက်မှာထားတယ်ဒါလည်းဘုသူတ္တတကူပေါ့ဦးဇင်းတို့တပိတ်ကတခါလေအမြင့်မှာထားလို့ရှိရင်အမြင့်မှာထားလို့ရှိရင်ခုနအကျယ်ဝန်းကလုံလောက်တဲ့အကျယ်ဝန်းတစ်ခုရှိရတယ်။ဥပမာဆိုကြပါစို့တပိတ်တစ်လုံးကိုဒီအမြင့်မှာတင်ထားလို့ရှိရင်တောင်တန်းဘေးကိုတခါလဲကြမသွားနိုင်တဲ့အနေအထားမျိုးလေးရှိရတယ်။မရှိလို့ရှိရင်အောက်ကျမ်းမြင်မှာချထားတော့အကောင်းဆုံးပဲ။ အဲဒါဘာကြောင့်ပြောလို့ဆိုတော့ဦးဇင်းတို့ဒီမှာအဲ့ဒါလေးအတွေ့အကြုံတစ်ခုရှိတယ်တချို့ကဦးဇင်းတို့ကတပိတ်ပေးလိုက်တယ်တပိတ်ဟိုကပ္ပိယတခါကြီးတွေကတင်းကြီးတို့တပိတ်ပေးလိုက်လို့ချင်းသူတို့ကတပိတ်ကိုဘာလဲဆိုတော့ဟိုကျမ်းမြင်မှာချရတာကိုသူတို့ကမထားခြင်းဘူးတပိတ်ကိုမုံမျက်မြန်ထားခြင်းတယ်ထားခြင်းတော့တခါလေဂရင်ပေါင်မိုးလေးတင်းထားတာတို့အစွန်းလေးတင်းထားတာတို့ဒါမျိုးလုပ်ကြတာပေါ့တကယ်တော့တပိတ်ကိုသူကအောက်မှာထားကောင်းပါတယ်သို့တော်ကနကျင်ဝန်းနဲ့လုံလောက်တဲ့နေရာအကျယ်ဝန်းရှိလို့ရှိရင်တော့အပေါ်မှာလည်းထားကောင်းတယ်မဟုတ်ရင်တော့အောက်မှာထားတာအကောင်းဆုံးပဲမကွဲတော့ဘူးပေါ့ အဲရှေ့ကထပါတာကတော့ဘုသူတ္တအဲ့တော့ဒီမှာမထေမြတ်ကြီးကတပိတ်ကလေးကိုသူ့ကဲသူအိတ်နေကြသူကျင်းနေကြညောင်သောအောက်ကလေးကိုထားတယ်ပြီးတော့ဘာလဲသူပြောတယ်သူ့ရဲ့အတူလေးတကူပေါ့အရဒံအပပုနိတဝါနနိကမိတာမိတိဝရိယံအဋိဋ္ဌဟိတဝါနိတိတိဟောဒီတကားလုံးလေးတခုကတော့ဒီမှာပြောခြင်းနဲ့ပေါ့ဒီဝိတ္ထုကြီးရဲ့ဒီဝိတ္ထုတပုတ်လုံးရဲ့အချုပ်ပေါ့လို့ဒါလိုပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့အရဟတံဓာတ်တပုတ်ကိုအပမှုနိတ္တဝါမရောက်၍ နအနိကမိတာမိမထွက်တော့အအဲ့ဒီလှိုင်ကူတွေကနေရတ္တဘုကိုမရမချင်းငါမထွက်တော့ဘူးလို့အဲ့လိုမျိုးဘာလို့တော့ဝရိယံဝရိယကိုအတိတ်တိတော်ဟာစောက်တည်၍အတိတ်တိတော်ဟာစောက်တည်၍နိတိတိထိုင်ပြီးအဲ့ဒါကလည်းအဲ့ခုနကတ္တကလှိုင်ကူတွေကိုရောက်သွားပြီဆိုတာနဲ့တခါလေဆုံးဖြတ်လိုက်တယ်ငါရတ္တဘုမရောက်ရင်တော့ဒီလှိုင်ကူတွေကငါမထွက်တော့ဘူးဒီလှိုင်ကူတွေကမထွက်တော့ဘူးဆိုအဲ့မှာထိုင်ပြီးတော့တရားအထုတ်တော့တာပဲတဲ့ အဲ့တော့ဝရိယကိုခိုင်ခိုင်မာမာစိတ်ထဲကစောက်တည်တာဝရိယအတိတ်ဟိတဝါဆိုတဲ့စကားလုံးလေးပေါ့ဒါဝရိယတိုးချောင်းပဲအဲ့တော့ဝရိယကိုစောက်တည်ထားတယ်ဘလို့စောက်တည်ထားလို့ခိုင်ခိုင်မြဲမြဲနဲ့အရတ္တဖို့မရမချင်းငါဒီလိုင်ကူတဲကမထွက်တော့ဘူးလို့အဲ့လိုမျိုးတခါလေစိတ်တွေကခိုင်ခိုင်မာမာနဲ့စောက်တည်ထားတယ်စောက်တည်ပြီးတော့လေအဲ့ဝရိယဓာတ်ကိုတခါလေမြင့်ပြီးတော့တကယ်ကြိုးစားအထုတ်တယ်ကြိုးစားအထုတ်လိုက်တဲ့အတွက်ကြောင့်တခါလေဟိုမကြခင်မှာပေါ့နော်ဒေဂါတတံအပမတ်တော်ဟုတ်တော်ဝါဆိုတဲ့စကားလုံးတစ်ခုတော့ဦးဇင်းတို့ဒီနေရာမှာရှိတယ် ချို့ကကြတော့ကိုတထိုင်နဲ့နဲ့တရားအထုတ်ခြင်းနဲ့ပဲတခါတည်းမညံဖူညံဆိုက်ပြီးရဟန္တာဖြစ်သွားတယ်လို့ဒီလိုသွားပြီးတော့နားလည်မှုလွဲတတ်တယ်ဒီမှာပြောထားတဲ့ဒီဃတတံအပမတ်တော်ဟုတ်တော်ဝါဒီဃတတံရှင်နေရဆိုသောကာလပတ်လုံးဒီလိုင်ကူထဲမှာသူအထုတ်နေတာတရားသတင်းသုံးနေတာဘလောက်ကြာတယ်မသိဘူးအဲ့ဘလောက်ကြာတယ်မသိတဲ့အချိန်ကာလတစ်ခုမှာသူဟာတခါလေအပမတ်တော်မမေ့မလျော့သည်ဟုတ်တော်ဖြစ်၍တဲ့အင်မတန်ရှင်နေရတဲ့အချိန်ကာလတစ်ခုကိုအတွင်းမှာတခါလေမမေ့မလျော့နဲ့အားထုတ်နေတာ အဲ့လိုအားထုတ်နေတဲ့အတွက်ကြောင့်သူကဘာဖြစ်တော့နိယုတ်တော်ဘိက္ခုအဲ့လိုကလည်းမမေ့မလျော့နဲ့တခါလေအမြဲတမ်းကြိုးစားနေတဲ့ရဟန်းတော်တစ်ပါးဖြစ်တဲ့အတွက်ကြောင့်ဝိပဿနာဟောတတဝါပုရိပတ္တမေဝရဒံပတ္တဝါအဲ့ဒါကလည်းဝိပဿနာတွေကတပြေးပြေးနဲ့တိုးပွားလာပြီးဝိပဿနာဉာဏ်ကြီးရင့်ကျက်လာတယ်ပေါ့ဝိပဿနာဉာဏ်ကြီးရင့်ကျက်ပြီးတော့ဒီဆွမ်းဒီမုံမတက်မီအချိန်မှာပဲအရဒံပတ္တဝါတဲ့အရဒဘူကိုရောက်သွားတယ်ဒါလေးပြောချင်တာအဲ့တော့ဒီနေရာမှာဦးဇင်းတို့နားလည်ရမှာကရှေ့ကကောင်းတာဒီဃတတအပမတ္တဟုတ်တော်ဝါနိယုတ်တော် ဘိက္ခုဆိုတဲ့ဟာလေးကိုတော့ဦးဇင်းတို့နားလည်ဖို့လိုတယ်ဒီစကားလေးကိုအဲ့တော့ဒီရှင်လျားသောအချိန်ကာလရှင်လျားလှစွာသောအချိန်ကာလပတ်လုံးမမေ့မလျော့နဲ့ပွားများအားထုတ်နေတဲ့ရဟန်းတော်တစ်ပါးဖြစ်တဲ့အတွက်ကြောင့်ဒါဝိပဿနာကခုဒီတထိုင်ထဲမှာတခါတည်းငါရဟန္တာမဖြစ်လို့ရှိရင်မထွက်တော့ဘူးဆိုပြီးထိုင်လိုက်တဲ့တထိုင်ထဲမှာပဲအရတ္တဖို့ရသွားတယ်ဆိုပေမဲ့ သူသည်ရှေ့ကအခြေရှည်လျားစွာသောကာလပတ်လုံးမှာဒီဝိပဿနာတရားတွေကိုပွားများအားထုတ်နေတဲ့ယဟန်တော်တပန်းဖြစ်တယ်ဆိုတော့ဒကာကြီးတွေဒကာမကြီးတွေဒါဟိုသိထားဖို့လိုတာပေါ့မဟုတ်လို့ရှိရင်ဒီမထေမြတ်ကြီးဒီတထိုင်ထဲမှာပဲတခါလဲမညံဖုန်ညံစိုက်သွားတယ်လို့ဒီလိုနားလည်မှုလွဲတတ်တယ်တကယ်တော့သူဒီနှစ်ချီလာများနဲ့ဒီဝိပဿနာတရားတွေကိုတကယ်ကိုစနစ်တကျတခါလဲပွားများအားထုတ်နေတဲ့သူတော်ကောင်းတစ်ယောက်ဖြစ်တယ်ဒါပေမဲ့ဒီနေ့မှာဒါအထူးအနေနဲ့ပြောတာပေါ့ဒီနေ့မှာသူကဆုံးခံကြွသွားတယ် ဟိုမှာကနသားမီနှစ်ယောက်ပြောနေတဲ့စကားကိုကြားတော့စိတ်ထဲမှာတခါတည်းဩသူတို့စင်းစင်းရဲနဲ့သုံးဆောင်နေရပြီငါအတွက်ကြောင့်မုံမုံမြတ်မြတ်နဲ့ငါကိုတော့လှူးနေတယ်ဒီလိုမုံမြက်မြက်နဲ့ဒီလိုလူတန်းနေတဲ့သူတော်ကောင်းတွေဒီငါ့ရဲ့ရွှေမျိုးလဲတော်တာမဟုတ်ဘူးသူတို့တခါတည်းငါ့ကိုကြည်ညိုလို့ငါသူတော်ကောင်းတရားတွေကိုကြည်ညံကြိုးကိုအားထုတ်နေလို့ကြည်ညိုလို့ပူတော်လူတန်းတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ကြောင့်ငါဒီလည်းပဲသူတို့အတွက်တခါတည်းမုံမြက်တဲ့အလှခံတယောက်တော့တူးတော့ဖြစ်ဖို့တင့်နေဆိုပြီးဒါဒီနေ့မှဒါဒီစကားကိုကြားပြီးတော့သူပြန်လှည့်လာတာ ပြန်လဲလာပြီးတော့ဒီကတကလိုင်ကူထဲမှာသူတရားအားထုတ်တယ်ဆိုတာဒီနေ့မှအားထုတ်တာတော့ဟုတ်သလားတကကြီးတွေမဟုတ်ပါဘူးဖေအားဒီနေ့မှအားထုတ်တာတော့မဟုတ်ဘူးအဲ့ဒါကိုတော့ဦးဇင်းတို့ကနားလည်ဖို့လိုတယ်ခုမှတရားထအစပြီးအားထုတ်လို့ခုတခါတည်းရဟန္တာဖြစ်သွားတာမျိုးတော့မဟုတ်ဘူးဒီကရတာအပမတ်တော်ဟုတ်တော်ဟာနိယုတ်တာဘိက္ခုဝိပဿနာဟုတ်တတော်ဟာပုရိပတ္တမေဝါဒတံပတ္တဝါဩအဲ့ဒါမောမတက်ခင်မှာပဲတခါတည်းရတ္တဖို့ရောက်သွားတယ်ဒါလေးပြောခြင်း အဲ့တော့ဒီညမှာဘာပြောအဲ့လိုဝရိယဓာတ်ကိုဒီစွမ်းငယ်စွမ်းကိုတဖန်တုတ်ဆက်ကျေသူတုတ်ဆက်သောအပြင်ပူဇော်သောအပြင်စင်ရင်းနေတဲ့သူတော်ကောင်းတယောက်မှာဝရိယဓာတ်တွေတိုးလာတယ်အဲ့တော့ဝရိယဓာတ်တွေဆိုကြပါစို့ဒကာကြီးတွေဒကာမကြီးတွေတရားစကန်တစ်ခုကိုဝင်ရတယ်ဆိုကြစို့တရားစကန်ဝင်လို့ရှိရင်တရားစကန်မှာတော့ဆိုကြပါစို့မိမိဝင်တဲ့ဆယ်ရဲဆိုဆယ်ရဲတာတပတ်ဆိုတပတ်တာတလဆိုတလတာပေါ့မိမိမှာဘာမှတခါတည်းပေးတရား တခါလေစားစီစားဖို့အတွက်ចောင်းကြဆိုင်တွေရနေဖို့အတွက်ចောင်းကြဆိုင်တွေရဝတ်ဖို့အတွက်ចောင်းကြဆိုင်တွေရအကျမ်းမာရေးအတွက်ចောင်းကြဆိုင်တွေရဘာမှမလိုဘူးအဲ့တော့ဆိုကြပါစို့စားစီရအတွက်ចောင်းကြဆိုင်တွေရမလိုဘူးအလူရှင်တွေကလူနေတယ်အဲ့လူရှင်တွေဒီကိုနဲ့ဆွေမျိုးသားချင်းတော်လာလဲမဟုတ်ဘူးသူတို့ကောင်းကျိုးကိုလိုလားလို့တော့လူနေတယ်မိမိတို့သူတော်ကောင်းတရားတွေကြင်ညံကျိုးကိုအားထုတ်နေလို့တော့လူနေတယ်လို့အဲ့လိုလေးစင်ကျင်လိုက်မယ်ဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေမိမိတို့တဏ္ဍာမှာဝရိယတတ်တွေတိုးမလာနိုင်ဘူးလားတိုးလာနိုင်ပါတယ်ခင်ဗျာ တိုးလာနိုင်တယ်အဲ့ဒါအစွမ်းကိုတပံကျေးဇူးတုတ်ဆက်တော်အပြင်စင်ရင်ချင်းအပြင်ဝရိယတက်တီတိုးနိုင်တယ်တဲ့ဒါကတော့၄ခုမြောက်ပေါ့နောက်၅ခုမြောက်ဦးဇင်းတို့ခက်မြန်မြန်ပဲသွားကြရအောင်၅ခုမြောက်ကဘာပြောတော့ဆိုတဲ့အခါကျတော့ဓာယိဇမဟတ္တပစ္စဝခဏတာတဲ့ဓာယိဇအဲ့ဒါအမွေခံရမည်သူတော်ကောင်းတရားတို့ဤမြင့်မြတ်ပုံကိုဆင်ခြင်ခြင်းအမွေခံရမည်သူတော်ကောင်းတရားတွေကမြင့်မြတ်ပုံကိုဆင်ခြင်အဲ့လိုဆင်ခြင်လို့ရှိရင်လည်းပဲတဲ့အာမိမိတဏ္ဍာမှာ ဝရိယဓာတ်တွေတိုးပွားလာနိုင်တယ်အဲ့တော့ဆိုကြပါစို့ဒီဝရိဒီလိုမျိုးသူတော်ကောင်းတရားတွေကိုမိမိကအမွေခံတော့မယ်ဆိုရင်အဲ့သူတော်ကောင်းတရားတွေဒီပြင်းရည်တဲ့ပုံကိုယ်ဒီတဏ္ဍာမှာဒီသူတော်ကောင်းတရားတွေမဖြစ်နိုင်ဘူးအာတကားလေအာရတဝရိယောလဘတိဓာယဇမတ္တတာအာရတဝရိယောတကားလေလုံလာကျုပ်ကိုအထုံးမှုရှိနေတဲ့ပုံကိုယ်တယောက်ရဲ့တဏ္ဍာမှာတောင်ဒီသူတော်ကောင်းတရားတွေကအမွေခံထိုက်တာ အဲ့တော့ဒကာကြီးတွေသူတော်ကောင်းတရားတွေတတ္တတိတသုဒ္ဓဇာကပညာဆိုတဲ့ဒီသူတော်ကောင်းတရားတွေမိမိတို့တဏ္ဍာမှာရှိရေးအတွက်တော့မိမိတို့ကလုံလကြိုးကိုအထုတ်ဖို့လိုတာပေါ့အဲ့လိုမျိုးစင်ကျင်လည်းပဲထိုသူတော်ကောင်းတယောက်တဏ္ဍာမှာဝရိယတတ္တိတိုးဝလာမယ်တဲ့နောက်တစ်ခုကတော့တတ္ထုမတ္တတာအဲဆရာကကြည်ကျယ်မြင့်မြတ်ပုံကိုစင်ကျင်ခြင်းအဲ့တော့ဆရာကကြည်ကျယ်မြင့်မြတ်ပုံဆိုတော့ဦးဇင်းတို့ကခုနပြောတဲ့ဘုရားရှင်ကပေါ့ကြည်ကျယ်မြင့်မြတ်မှုပေါ့ အဲကြည်ကြမြင့်မြတ်မှုကိုဒါဆင်ញင်အဲ့လိုဆင်ញင်လည်းအဲ့လိုဆင်ញင်တဲ့သူတော်ကောင်းတယောက်ကတဏ္ဍာမှာဗာတရားတွေတိုးပွားလာမယ်ဆိုတော့ဝရိယဓာတ်တွေတိုးပွားလာမယ်တဲ့ဗာတိုးပွားလာမယ်ဝိရိယဓာတ်တွေတိုးပွားလာပါမယ်ဖေ။ဝိရိယဓာတ်တွေတိုးပွားလာမယ်။အဲ့လိုဝိရိယဓာတ်တွေတိုးပွားလာရင်တစ်ဖက်ကပြန်ပြီးကြည့်မယ်ဆိုရင်ခုနပြင်းမှုကောသစ္စာတရားတွေကိုဖယ်ရှားနိုင်နိုင်ပေမိမိတဏ္ဍာမှာထိနမိတ်တာတရားတွေဝင်ရောက်နှောက်ယှက်မှုမပြုတ်နိုင်တော့ဘူး။အဲ့ဒါဆရာဖြစ်တော်မူသောဘုရားရှင်ဤမြင့်မြတ်မှုကိုဆင်ញင်ရတယ်။ အဲ့တော့ဘုရားရှင်ဒီတကယ့်ကိုတခါလေလုံလာကျိုးကိုအထုတ်တဲ့နေရာမှာအလောင်းတော်ဘောရတဲ့ကစားပြီးတခါကြီးတခါမိုက်ကြီးကြည်ကြည်ပေါ့ဥမာဟိုမဟာဇနကဇတ်တော်တို့ဆိုလို့ရှိရင်အမဝရိယဓာတ်ကဘလောက်ကောင်းသလဲဆိုတာဒါကြည့်လို့ရတာပေါ့အဲတိုးတော့ဒီဇတ်ကတော့နိခမဓာတ်ကိုတော့ဥသာပေးပြီးဟောတာပါပဲကထာအဲ့ဒါမျိုးပေါ့ဒါဆရာကကြည်ကြည်မြင့်မြတ်မှုကိုဆင်ခြင်ရတယ်နောက်တစ်ခုခုနှစ်ခုမြောက်အမျိုးဆက်ကြီးမြင့်မြတ်မှုကိုဆင်ခြင်ရတယ်အမျိုးဆက်ကြီးမြင့်မြတ်မှုဆိုတာမိမိတို့ဒီခုနသာသနာအတွင်းသားဖြစ်လာပြီဆိုရင်တော့ တာဂဝိမင်းသားဘုရားသားတော်ပဲတာဂဝိမင်းသားဘုရားသားတော်ဖြစ်တဲ့အတွက်ကြောင့်လားဦးဇင်းတို့ဇာတဲ့ကတော့ဘာပြောဘာပြောတုံးဆိုတော့ဘုရားရဲ့မိတော်မြစ်တော်တွေပေါ့ဘုရားရဲ့မိတော်မြစ်တော်တွေပဲအဲ့ဒါမျိုးတကလည်းရာဟုလာတို့ကဲ့သို့ပေါ့အာငါတို့ရဲ့ဘာကမဲတော်ငါတို့ရဲ့အာငါတို့ဒီဘုရားရှင်ကတကလည်းသားတော်မိတော်မြစ်တော်တွေဖြစ်တယ်လို့ဒါလို့စင်ញင်ချင်းအပြင်လည်းပဲတခါလေဝရိယဓာတ်တွေတိုးပွားလာနိုင်တယ်တဲ့နောက်တစ်ခုကတော့ တရင်သုံးမော်တို့ဤမိမြတ်ပုဂ္ဂိုလ်စင်ញင်ခြင်း။အော်တရင်သုံးမော်တို့ဤမိမြတ်မှုဆိုမိမိနဲ့တရင်သုံးနေတဲ့ပုဂ္ဂိုလ်ကြီးရှိတယ်။နောက်ကမိမိကိုယ်ကအကယ်၍မြတ်သာသနာတွင်သားဖြစ်ခဲ့ရင်ခုနဟိုးသာသနာတွင်မှာရှိတဲ့တကားလေရှင်သာရိပုတ္တရာရှင်မောဂလန်တို့ကနေအစပြီးတော့ဟုတ်ဒါအတိတိမဟာသာဝကကြီးတွေတိုင်အောင်ဒါကိုစင်ញင်လို့ရှိရင်အော်ဒီသူတော်ကောင်းကြီးတွေတကယ်သုံးလကြိုးကိုအထုတ်ပြီးတော့ပွားများခဲ့ကြလို့ဒါကြွတန်းဝင်ခဲ့ကြတာ။အဲ့လိုမျိုးစင်ញင်တဲ့ပဲကိုယ်တဏ္ဍာမှာလည်းဝိရိယတက်တွေပွားများနိုင်တယ် တိုးပွားလာနိုင်တယ်ထို့အတူပဲခုပြစ္ဆုတ်ပံမှာလည်းမိမိနဲ့သတင်းသုံးနေတဲ့ပုံကိုယ်ကြီးရှိကြတယ်မိမိတို့နဲ့အတူတကွနေထိုင်နေကြတဲ့သတင်းသုံးပေါ်တွေရှိကြတယ်အဲသတင်းသုံးပေါ်တွေကကြီးကျယ်မြင့်မြတ်တဲ့ဝရိယတက်တီကိုစင်ကြီးအဲသူတို့ရဲ့ကြိုးစားအားထုတ်မှုတွေကိုတခါတည်းစင်ကြီးမြန်ရင်လည်းမိမိတန်တန်မှာတဲ့ဝရိယတက်တီတိုးပွားလာနိုင်တယ်ဒါနဲ့ပတ်သက်လို့ဦးဇင်းတို့ဟိုဦးဇင်းတို့သတင်းသုံးပေါ်တစ်ပါးကဘာပြောဘူးလို့ဆိုတော့တခါတလေတဲ့သူလည်းပဲအဲ့လိုပဲတရားဘာဝနာအားထုတ်လို့ရှိရင်တခါလေဟိုအထူးသဖြင့်တော့ဦးဇင်းတို့ ဟိုရိတ်တာတွေမှာနေကြတဲ့အခါမနေ့ဆိုစောစောထားရတယ်၃နာရီခွဲလောက်ထား၃နာရီခွဲလောက်ထားတဲ့အခါကျတော့အဲတခါလေးမိုးကန်တိတ်ပြီးတော့ဟိုသဲတဲ့နေဆိုလို့ရှိရင်အဲအဆောင်ကနေကိုယ့်အဆောင်ကနေပြီးတော့ဒီဘုရားဝတ်တဲ့စူပေါင်းဘုရားဝတ်တဲ့တရားထိုင်တဲ့နေရာရောက်ဖို့ကတော်တော်လေးလှမ်းတော့အဲဒီလိုပဲသွားကြလာကြရတာရှိမိုးလေးကသဲလို့ရှိရင်တခါလေးတပြည့်တော်လေးပဲဗျာသွားမလားငါเจ้าနဲ့ပဲငါနေရမလားသွားရမလားလို့ဒီလိုစဉ်းစားမိတာစဉ်းစားမိရင်ဘာလို့တုံဆိုတော့အဲ့ဒါ ဆရာတော်ကြီးတွေကိုစင်ញင်နေတဲ့ထူးသဖြင့်တော့ဟိုသင်တို့ဒီမှာတော့ဖောက်ဟိုမှာအားထုတ်ကြတဲ့ယောဂီတွေဖြစ်တော့ဖောက်ဆရာတော်ကြီးကိုစင်ဟိုတွေးကြည့်တယ်တဲ့ဖောက်ဆရာတော်ကတွေးကြည့်တယ်ဆိုတော့ဦးဇင်းတို့2000နဲ့12ပေါ့2012ကမေမြို့မှာတရားစခန်းလုပ်တော့ဆရာတော်သတင်းသုံးတဲ့မမ်းမြို့တော်ပေါ့စီပေါ့အေးဟိုဖောက်တော်ရမှာတရားစခန်းလုပ်တဲ့အခါကျတော့ဆရာတော်သတင်းသုံးတဲ့အဆောင်နဲ့ဦးဇင်းတို့ဒီဘက်ကစူပေါင်းပြီးဟိုတရားထုတ်တဲ့ ဒီတိန်တော်နဲ့ကပေါ့အာဂါတတိန်တွေကတော်တော်လေးလှမ်းတာလမ်းလျှောက်မယ်ဆိုလို့ရှိရင်ခက်တွတ်တွတ်လျှောက်ထိုချိန်ကတော့ဆရာတော်လည်းကျမ်းမာရေးကောက်တော့လမ်းလျှောက်လည်းတော်တော်တွတ်တွတ်ကလေးလျှောက်နိုင်တယ်အဲလမ်းလျှောက်ရင်ကိုပဲသူက15မိနစ်လောက်လျှောက်ရတယ်အဲ15မိနစ်လောက်လျှောက်လာတာကိုဆရာတော်ကညက်နေလေဖျားဟုတ်တယ်မပြည့်ဘူးမနေ့လည်းဖျားဟုတ်တယ်မပြည့်ဘူးတရားဆွနေတာလည်းတစ်ချိန်မှမပြည့်ဘူးအဲမနေ့ဆိုလို့ရှိရင်အဲ၄နာရီဆိုရင်3နာရီခွဲ3ခေါက်၄နာရီဆိုလို့ရှိရင်ဖျားဟုတ်တယ်ဆရာတော်ကမနေ့ဖျားဟုတ်တယ်ဆိုဆရာတော်ကရောက်နေပြီ၄နာရီထက်တော့ဆရာတော်ဘယ်တော့မှနောက်ကျတယ်ဆိုတာမရှိဘူး အဲဒါကလေယောဂီတွေကမှငယ်ရွယ်သူတွေကမှနောက်ကြသေးတယ်အဲ့ဒါကိုသူကသိထားတဲ့ခါကျတော့အဲ့လိုပဲတဲ့ဆရာတော်ကဝရိယဓာတ်ကိုအလားဒီခါလေးကျတော့စင်ကြီးရလားအဲဆရာတော်ကြီးတောင်ဒီလိုလုပ်နေတာပဲငါတို့လည်းလုံအောင်ပါဆိုကိုရိုရေးတဲ့အဲ့ဒါဆိုဘာဖြစ်လဲဆိုတော့တခါလည်းမသွားခြင်းပဲမဲ့လည်းခြေထောက်ကအလိုလိုအဲ့ဒါဖနက်စီးပြီးသားဖြစ်ဖြစ်သွားတယ်တဲ့ဟုတ်လားကျွန်တော်ကလိုလိုဖနက်ပေါ်ရောက်သွားတာတဲ့အဲ့ဒါစင်ကျင်လိုက်တာနဲ့လိုလိုကျွန်တော်ကဖနက်ပေါ်ရောက်သွားတာဆိုတာဒါသူတကယ်ပြောတာပေါ့နော်အဲကိုယ့်ရဲ့ဆရာသမားတွေကိုယ့်နဲ့သတင်းသုံးမော်တွေက ဒါဟိုမြင့်မြတ်ပုံကိုစင်ကျင်လိုက်တဲ့အခါမှာကိုယ်တန်တန်မှာဝရိယဒါမဟုတ်လို့ရှိရင်ခုနမိုးကလည်းတိတ်သေးနေတယ်အာတခါလည်းထီးနေသွားတဲ့အခါအနည်းဆုံးတော့ထီးဆောင်တာကိုယ်ပဲလုံရင်လုံမှာပေါ့အောက်ခြေထောက်တွေကျွဲမယ်သင်္ကန်းအောက်ပိုင်းတွေဆူမယ်အဆူစီစီနဲ့နေရတယ်ဒီလိုမျိုးတွေစင်ကျင်တခါလေးမှကျောင်းထဲကမထွက်ချင်ဘူးကျောင်းထဲကမထွက်ချင်ဘူးဒါပေမဲ့ခုလိုတစ်ဘက်ကပြန်ပြီးတော့ကိုယ်နဲ့သတင်းသုံးဖို့ကိုယ့်ရဲ့ဆရာသမားတွေကတခါတည်းမြင့်မြတ်ပုံကိုစင်ကျင်လိုက်လို့ရှိရင်တခါတခါကြီးတခါမကြီးဝရိယတက်တွေအလိုလိုတိုးမသွားဘူးလား တိုးသွားပါတယ်ဖေ။တိုးသွားတယ်ဖဏစီပြီးသားမဖြစ်ဘူးလား။ဖြစ်သွားပါတယ်ဖေ။ဒါကြီးတက္ကမကြီးလေးအဲ့ဒါဖဏစီပြီးသားလေးဖြစ်ဖို့တော့မလိုဘူးလား။ဟုတ်လို့ဖဏစီပြီးသားလေးဖြစ်ဖို့တော့အဲ့ဒါကြိုးစားဖို့လိုလိမ့်မယ်နော်။ကဲဒါအဲ့ဒါကသတင်းသုံးပေါ်တွေကမြင့်မြတ်ပုံကိုဆင်ញင်တာ။နောက်တစ်ခုကဘာလဲဆိုတော့ပြင်းရင်တဲ့ပုံကိုလည်းရှောင်ရှားရတယ်တဲ့။ပြင်းရင်တဲ့ပုံကိုရှောင်ရှားရ။အဲ့တော့ပြင်းရင်တဲ့ပုံကိုနဲ့ကိုကတရွဲ့တရွဲ့နေရင်တော့တေးကြတာပေါ့တခါလေအဲမနေ့စောစောဆိုလည်းပဲ အေးစွန်းစားကန်လေးလေးမှသွားလိုက်ပြီးတာပဲဘယ်သူမှလည်းတိလောက်မှမဟုတ်ပါဘူးတကယ်တချို့ကတကယ်လေးတရားထိုင်တဲ့ခန်းမထဲမှာတကယ်လေးကြီးကြပ်ရတဲ့ကြီးကြပ်တဲ့ပုဂ္ဂိုလ်ရှိမှသူတို့ကလာခြင်းတာကြီးကြပ်တဲ့ပုဂ္ဂိုလ်ကလည်းမရှိဘူးဆိုရင်တိတ်တယ်မလာခြင်းဟုတ်လားအဲ့တော့ဘယ်သူမှလည်းတိမှမဟုတ်ပါဘူးလေဆိုတာနဲ့အဲ့ဒါဝရိယတက်ကတကယ်လေးအိယာလည်းပြန်ရောက်သွားတာဟုတ်လားဝရိယတက်ကရော့ပြီးအိယာလည်းပြန်ရောက်သွားဖဏတ်နဲ့ခြေထောက်နဲ့ဝေးသွားတာပေါ့ ကဲဒါအဲ့ဒါတော့ဒါကြောင့်မလို့ပြင်းရင်တဲ့ပုံကိုရှောင်ရတယ်နောက်ဆိုသူနဲ့ကတကားလည်းအမြဲတမ်းတွေးတတ်တာနားဖို့ပဲတွေးနေမှာလေနားဖို့ပဲပြောဘယ်လိုနေရာလေးကဘယ်လိုလေးခြောင်မယ်ဘယ်လိုလေးနားလိုက်မယ်ဆိုတာနဲ့ပဲပြီးမှာအဲ့တော့တရားဘာဝနာကြီးမရောက်တော့ဘူးတရားအထုတ်တဲ့စကံမရောက်တော့ဘူးဒါလိုဖြစ်တတ်တာအဲဒကာကြီးတွေဒကာမကြီးတွေကိုပတ်ဝန်းကျင်မှာလည်းသတိတောင်ထားပါလေရိတ်တန်သွားမယ်ဆိုရင်တော့ဗာလေးရှိလို့ညာလေးရှိလို့ဆိုအကြောင်းပြနေတော့အဲ့ဒီပုံကိုယ်တွေနဲ့ကိုကတိတ်တွဲလို့တော့မဖြစ်တော့ဘူးထင်တယ်နော်အဲဒါ ပြင်းတဲ့ပုံကိုယ်တွေကိုရှောင်ရမယ်ပြင်းတဲ့ပုံကိုယ်တွေကိုရှောင်ရင်ခုနဝရိယတက်ကသူ့အသူရှိပိတဝရိယတက်ကလေးလည်းရော့မသွားတော့ဘူးအဲနောက်တစ်ခါမဖြစ်သေးတဲ့ဝရိယတက်ကလေးလည်းခါလဲတိုးလာတာပေါ့မဟုတ်လို့ရှိရင်တော့အဲ့ဒါရှိပိတဝရိယတက်ကလေးပါတခါလဲကုံဆုံးသွားမှာပဲနောက်တစ်ခုကဘာလဲဆိုတော့တခါလဲလုံလကျုပ်ကိုအထုတ်နေတယ်အထုတ်အပ်တော့လုံလဝရိယရှိတဲ့ပုံကိုယ်ကိုမိဝဲစိကခြင်းခုနဝရိယရှိတဲ့ပုံကိုယ်ကိုကိုကမိဝဲစိကတယ်အပေါင်းဖော်ပြုထားတယ်ဆို တချို့ရှိတယ်ဦးဇင်းတို့တရားရိပ်တာတွေမှာဆိုဒကာကြီးဒကာမကြီးတော်တော်အချိန်ကြာကြာလေးဝင်ပူရင်ပိုသိတယ်မြတ်တချို့ပုဂ္ဂိုလ်တွေသိဝိရိယတတ်ကောင်းတယ်ခုနပြောသလိုပါမနေ့စောစောဆိုလည်းမနေ့စောစောမပြတ်စီရဘူးနေကင်းဆိုလည်းနေကင်းဒေါင်လည်းတနာကြီးဟိုကျေးစီမောင်ထိုးပြီးဆိုတာနဲ့တခါလေတရားထိုင်တဲ့ခန်းမှာရောက်နေရောက်တာပဲရောက်ပြီးသားဖြစ်နေတာပဲဒီလိုဝိရိယတတ်ကောင်းတဲ့ပုဂ္ဂိုလ်တွေများစွာရှိတတ်တယ်အဲ့လိုပုဂ္ဂိုလ်တွေနဲ့ကိုကပေါင်းဖော်နေလို့ရှိရင် အဲ့လိုလိုဟေးသွားမယ်ဟေးဆိုတာနဲ့ကိုကပါသွားတာပဲဒေါ်နိုင်အောင်တခါလဲစပြီးရဲဆိုတမိလောက်ကလေးမေ့ကျင်ပေးမယ်ဟေးသွားကြမယ်ဟေးအချိန်ရောက်ပြီဆိုတခါလဲမိတ်ဆွေကကိုနဲ့မိတ်ဆွေကတခါလဲဟိုနှိုးတော်လိုက်တာနဲ့ကိုကတခါလဲပါသွားတာပေါ့တရားထိုင်တဲ့နေရာမဟုတ်လို့ရှိရင်ကိုဘကိုဆိုတော့စပြီးတေးလောက်ကလေးမေ့လိုက်အောင်မယ်ဆိုတေးလောက်ကလေးမေ့တာလဲတခါလဲဟိုစနေလောက်ကမေ့လိုက်တာတစ်ခွက်နှစ်လောက်ဖြစ်ရင်ဖြစ်သွားတာဟုတ်လားတခါကျတော့ဦးစင်ကိုဒီမှာယောဂီတခါကြီးတယောက်ကပြောတယ် အဲ့ဒီကတက်တိုက်ဆိုင်ဆိုင်ပေါ့ဦးစင်းကလည်းနှစ်နာရီလောက်ကြာတော့ကလေးတွေကိုစာချပြီးတော့ရှေ့ထွက်သွားတော့အဲ့ကြမှာသူ့မြင်တယ်သူကထီးလေးဆောင်ပြီးတော့လာတယ်နောက်ကြနာနောက်ကြတော့ဦးစင်းမြင်တော့လေသူကမလုံမလင်းဖြစ်တယ်ထင်ပါတယ်ဦးစင်းနဲ့ကိုကကိုလေးပဲရှောင်းပြီးတော့ဟိုဘက်ပြန်လှည့်သွားတာပေါ့ညနေကြတော့လာပြောတယ်နေလေကင်းကအိပ်ပျော်သွားလို့ဗျာတဲ့နေလေကင်းကအိပ်ပျော်သွားလို့ဗျာဆိုလာကြောက်တယ်ဘလောက်တိတ်လဲဆိုတော့ကဲကြည့်12နာရီလောက်ကဟိုဦးစင်းတို့စွန်းစားပြီးတာကြောင်းတိုက်အနေနဲ့ရေပုံရဆို12နာရီ12နာရီကျော်ကျော်ဆိုပြီးတာအဲ့2နာရီခွက်လောက်အထိကိုအိပ်ပျော်သွားတာ အဲ့တော့ဆိုလို့ရအဲ့ဒါဝရိယရှိတဲ့ပုဂ္ဂိုလ်နဲ့ပေါင်းနေအဲ့လိုမဖြစ်တော့ဝရိယရှိတဲ့ပုဂ္ဂိုလ်ကတဏှာကြီးဆိုကဲထထပြီးဟေးသွားကြမယ်ဟေးဆိုတာနဲ့ကိုကပါမသွားဘူးလားပါသွားတာပေါ့အဲ့တော့ဝရိယရှိတဲ့ပုဂ္ဂိုလ်နဲ့ပေါင်းဖော်ခြင်းအပြင်နဲ့ကိုယ်တဏ္ဍမှာဝရိယတက်တီတိုးတာပေါ့နောက်တစ်ခုကတော့စိတ်ကိုခုနပြောတဲ့ဒီဝရိယပေါ့ဝရိယဖြစ်အောင်စိတ်ကိုအမြဲတမ်းညှို့ကန်းဆိုင်ထားတာစိတ်ဓာတ်ကိုစောက်တည်ပြီးတော့စွစွမြင့်မြင့်နဲ့ဝရိယ တန်ဖို့စဉ်နဲ့ပြည့်စုံအောင်ပေါ့စိတ်ကိုညှို့ကိုင်းဆိုင်ထားတာအဲ့လိုညှို့ကိုင်းဆိုင်ထားပြန်ရင်လည်းပဲတခါလဲဝရိယကိုတခါလဲကိုကသိပ်ပြီးတော့ဝရိယပုံမှာစိတ်ကညှို့ထားရင်ဘယ်တော့မှဖြစ်ဖြစ်ကိုကတခါလဲနောက်ကမဖြစ်ချင်ဘူးရှေ့ကနေတခါလဲအမြဲတမ်းဝရိယရှိနေတယ်လုံလဝရိယရှိနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်ကိုယ်စိတ်ကိုကိုညှို့ထားရင်အဲ့ဒါလည်းပဲတခါလဲဝရိယတိုးချောင်းမဲ့တယ်ဝရိယတန်ဖို့စဉ်ဖြစ်တယ်အဲ့လိုဝရိယတန်ဖို့စဉ်ဖြစ်ရင်ခုနပြောတယ်အဲပြင်းမှုကောသေတာတွေလည်းမဝင်တော့ဘူး နောက်တစ်ခါထိနာမိတ်တရားတွေကိုလည်းပယ်ဖြောက်ပြီးသားဖြစ်သွားတာပေါ့ထိနာမိတ်တရားတွေကိုလည်းပယ်ဖြောက်ပြီးသားဖြစ်တယ်အဲဒါကြောင့်မို့လို့ဒါထိနာမိတ်ဥစဉ်တို့လက္ခဏာတတပြစ္စုပ္ပတ္ထပဋ္ဌာန်ကိုပြောလဲစဖြစ်တဲ့ဒီထိနာမိတ်ပေါ့သင်္ခါရခန္ဓာမှာအဲနောက်ဘက်တော့ဥစဉ်တို့အဲရှေ့ဆက်ပြီးတော့သွားကြတာပေါ့ခုတော့နှစ်ပတ်လောက်နှစ်ကြိမ်လောက်ရှိပြီသုံးကြိမ်လောက်ရှိပြီပေါ့ဒီထိနာမိတ်နဲ့ပတ်သက်လို့ဟောနေကြတာအဲ့တော့ထိနာမိတ်ကိုပယ်ရှားရေးအတွက်ဝရိယတအားကောင်းမှုလို့တယ် ဝရိယတဲ့အောင်ကောင်းမှုအတွက်အခုပြောခဲ့တဲ့ဝရိယဖြစ်ကြောင်းတရားတွေကိုပွားများခြင်းအပြင်ထိနာမိတ်တာတိဟုသောတရားစုတွေကိုမိမိတို့တန်တိုင်းမှာပယ်ရှားနိုင်မှာဖြစ်တယ်။သို့တဲ့ကြောင့်ထိနာမိတ်တာတိဟုသောတရားစုတွေကိုပယ်ရှားခြင်းနဲ့သူတော်ကောင်းတွေအနေနဲ့မိမိတို့တဏ္ဍာမဝရိယတတ်တွေတိုးပွားအောင်ဝရိယဖြစ်ကြောင်းတရားတွေကိုပွားများစင်ကြီးခြင်းအပြင်ဝရိယတတ်တွေတိုးပွားအောင်ကြိုးစားအားထုတ်နိုင်ကြကုန်ရသည်။သာတု สาธุสาธุบาเพีย